ဒီကနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတောသလင်းလာဇန်2ရက်2021ခုနှစ်ကုလပိုင်း9ရက်အင်္ဂါနေ့ညချမ်းခါကာလမှာစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမဝံရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာ38ဖြာမင်္ဂလာတရားဒေသနာတော်ဆိုပြီးတော့ဘုံဘုံတို့ဟောလာတာ ဒီကနေ့မင်္ဂလာတရားတော်အပိုင်း23ကတင်ညူတာ မင်္ဂလာပေါ့နော်ကာရဝောဇနိဝဒောဇတန္တုထိဇကတင်ညူတာ ကာလေနဓမ္မတဝနံဣတံမင်္ဂလမௌတမံတဲ့အတ္တကုံဝါကိုထက်ကြီးကစိကခါစားယုသေးသေး မာနတကွန်ဂုံမကြွနဲ့ကိုကိုနှိမ့်ချအမြဲနေလောဘအပူလိုမလိုက်နဲ့ကိုထိုက်တာနဲ့ဂျင်းနဲ့လေကိုပေါ်ပြူဘူးသူကျေးဇူးအထူးတည်ရစီဒီကနေ့ကိုပေါ်ပြူဘူးသူကျေးဇူးအထူးတည်ရစီဆိုတဲ့ကျေးဇူးတည်တတ်ခြင်းမင်္ဂလာနော်အဲ့တော့ဘုံဘုံတို့ဒီကာရဝောစအစချီတဲ့ကာထာတော်ဖြင့်ညွှန်ပြတဲ့ မင်္ဂလာတရား၅ပါးကောင်းကျိုးဆင့်ပွားမြတ်တရားနာကြားမပြတ်ပေဒါလေးပါသေးတယ်နော်အဲ့တော့အဲ့ဒီမင်္ဂလာတရားတွေကိုဘုံဘုံတို့ကြည်လိုက်မယ်ဆိုရင်ကာရဝဇယုတိသိယုတိထိုက်တဲ့လေးစားသင် လေးစားထိုက်တဲ့ပုဂ္ဂိုလ်တွေရဲ့ပုံမှာယုတိလေးစားတဲ့စိတ်နဲ့နေဖို့နောက်နိဝါဒနှိမ့်ချတဲ့စိတ်နဲ့နေဖို့ဟုတ်လား နောက်တန်တုဋ္ဌိရောင်ရဲတဲ့စိတ်နဲ့နေဖို့ဟောအခုကတင်ညုတကျေသူတည်တဲ့စိတ်နဲ့နေဖို့ဒါလေးတွေကတည်တည်ချာချာစဉ်းစားကြည့်ရင်အလွန်အနှစ်သာရရှိတာကိုတွေ့နိုင်တယ်ပေါ့နော်ဘုံဘုံတို့နိဝါဒမာနကိုနှိမ်ချပြီးတော့နေခိုင်းတာမာနဟာစိတ်ကိုပင်ပန်းစေတယ်အမှားယွင်းတွေကို ဖြစ်စေတယ်အကျိုးမဲ့များစွာ ဖြစ်စေတယ်လို့ ဒီမာနာတရားကိုနှိမ့်ချပြီးတော့နှိမ့်ချတဲ့စိတ်ကလေးနဲ့နေလို့ပြောတာနောက်တန်တုဋ္ဌိဆိုတာကြတော့မိမိတို့ရဲ့လောဘကို ရောင်ရဲမှုနဲ့ထိမ့်သိမ်းပြီးတော့လောဘကိုလျှော့ချခိုင်းတာပဲတကယ်တမ်းကနိဝါတကမာနကိုလျှော့ခိုင်းတာတန်တုဋ္ဌိကလောဘကိုလျှော့ခိုင်းတာခုကတိညုတဆိုတာလေးစဉ်းစားကြည့်တော့ သူ့ရဲ့ဂျေဇူးကိုယ့်ပေါ်မှာကောင်းတာကိုယ့်ပေါ်မှာပြုတ်ထားတဲ့ဂျေဇူးတရားကိုနော်သိရတာစဉ်းစားကြည့်ရတာတွေးမိရတာဟာစိတ်ကိုနူးညံ့စေတယ်မေတ္တာဘက်ကို ရှေ့ရှုနေတယ်လို့ဘုံဘုံကအဲ့လိုခံစားရတယ်ကိုလည်းပဲသူများပေါ်မှာကျေးဇူးပြုဘူးသလိုသူများကလည်းကိုယ့်ကိုကျေးဇူးပြုထားတာတွေအများကြီးရှိတာပဲလေတော့သူတို့ဘာကကိုယ့်ပေါ်မှာပြုထားတဲ့ကျေးဇူးတရားကို စဉ်းစားဆင်ခြင်ရတာသိရတာတတ်နိုင်ရင်ပြန်ပြီးတော့တုံ့ပြန်ရတာစိတ်နှလုံးကို အလွန်မှမေတ္တာတရားဖြင့်တာဝန်ကျေမှုဖြင့်အဆင့်မြင့်သွားစေတယ်လို့ခံစားရတယ်အဲ့တော့ကတိညုတဆိုတာဘာတော့ကျေစုသိတာဒီနေ့မှာကျေစုသိတယ်ဆိုတာကကျေစုတရားကိုအတိအမှတ်ပြုုံနဲ့မကဘူး ကိုယ့်ပေါ်မှာကျေးဇူးရှိခဲ့ဘူးတယ်လို့နှုတ်ကဖွင့်ဟပြီးတော့ပြောဆိုနိုင်ရမယ်။ကိုကတုံ့ပြန်နိုင်တဲ့အနေအထားမှာရှိတယ်ဆိုရင်လည်းတုံ့ပြန်နိုင်ရမယ်။တုံ့ပြန်နိုင်တဲ့အနေအထားရှိပါလေကဲနဲ့မတုံ့ပြန်ဘူးဆိုလို့ရှိရင်ဒါကျေးဇူးတည်တယ်လို့ပြောလို့မရဘူးတဲ့။ဟုတ်လား။တချို့လူတွေက ယေရှုကိုအတိအမှတ်မပြုဘူးမစင်စားဘူးမတွေးဘူးဖတ်သိပါလားကိုယ့်ဘောသူများကောင်းတာတွေကိုခေါင်းနဲ့မထည့်ဘူးတကယ်လို့စဉ်းစားမိရင်လည်းပဲနှုတ်ကဖွင့်ဟပြီးတော့မပြောနိုင်ဘူးသူယေရှုကိုယ့်ဘောမှာရှိတယ်လို့ပြောရတာကိုအောက်ကြတယ်လို့များထင်သလားမသိဘူးနော်နှုတ်ကတောင်ဖွင့်ရမပြောနိုင်ဘူးဆိုလို့ရှိရင်တုံ့ပြန်နိုင်တဲ့အစွမ်းရှိလည်းပဲတုံ့ပြန်မှာမဟုတ်ဘူးပေါ့နော်အဲ့ဒါလို့ဆိုလို့ရှိရင်ဒါယေရှုမတိတတ်သူ အကျိုးမဲ့တွေကိုမြန်ဆက်ပြီးတော့လုပ်မယ်ဆိုရင်ကျေစုကမ်းသူဆိုတဲ့အထဲကို ရောက်သွားမယ်ပေါ့တုံ့ပြန်နိုင်စွမ်းရှိရတဲ့မတုံ့ပြန်ဘူးဆိုရင်ကိုပဲကျေစုကမ်းတယ်ဆိုတဲ့စကလုံးနဲ့ထိုက်တန်သွားပြီလို့တော့ဘုံဘုံကထင်တာပဲဟုတ်လားတော့လောကမှာဒီကျေစုဆိုတာကကျွေးသဘောဆန်တယ်ဆန်နိုင်စွမ်းရှိရင်ဆက်ရမယ်ပေါ့နော်အဲ့တော့မြတ်စွာဘုရားကဒီကျေစုတရားကို တည်တာဟာစနိုင်တာဟာဘာဖြစ်လို့မင်္ဂလာတရားလို့ဟောရတယ်လေမင်္ဂလာတရားရဲ့အစွမ်းတတ္တိနော်မင်္ဂလာဆိုတဲ့နော်အဓိပ္ပာယ်နဲ့ညီညွတ်လို့မင်္ဂလာလို့ဟောတာပေါ့မင်္ဂလာဆိုတာဘာတော့အခုပြစ္ဆုတ်ပံနောင်တန်တရားနှစ်ဖြာကြီးပွားကြောင်းချမ်းသာကြောင်းတရားမို့လို့မင်္ဂလာလို့ခေါ်တာပေါ့နော်အဲ့တော့ဒီကျေးဇူးသိတယ်ဆိုတော့လေဒီပြစ္ဆုတ်ပံတန်တရားနှစ်ဖြာကြီးပွားကြောင်းချမ်းသာကြောင်းပဲ သူတော်ရဲ့ကျေးဇူးကိုသိရတာထုတ်ဖော်ပြီးတော့ပြောဆိုရတာတတ်နိုင်ရင်ဆက်ရတာဒီပစ္စုပန်မှာလည်းပဲတာဝန်ကြီးတယ်မေတ္တာတရားဖြစ်ရတယ်နော်ကျေးဇူးတရားကိုပြန်ပြီးတော့အဆက်ခံရလို့ကျေးဇူးစွာကျေးဇူးပြုတာတဲ့ပုဂ္ဂိုလ်ကကျေးဇူးဆက်ခံလဲရတယ်ဆိုရင်သူ့စိတ်ထဲမှာလည်းအလွန်ကျေနပ်တယ်ပြောရရင်ဗြဟ္မဝိဟာရတရားတွေတိုးတက်သွားတယ်ပေါ့နော်ဒါပြစ္ဆုတ်ပံမှာလည်းပဲတယောက်နဲ့တယောက် ဆက်လက်ပြီးတော့အကျိုးရှိဆိုတာပေါင်းတင်ဆက်ဆံသွားနိုင်တယ်ပေါ့အများကြီးအကျိုးရှိနိုင်တဲ့ပြစ္ဆုတ်ပံမှာကျေစုသိရခြင်းဟာဆက်နိုင်တဲ့အခြေအနေမရှိလို့မဆက်နိုင်ဘူးဆိုရင်တောင်စိတ်ထဲကလှိုက်လေလေလေသိပြီးတော့ကျေစုတရားကိုထုတ်ဖို့ပြောဆိုနိုင်တယ်ဆိုရင်ကိုပဲတစ်ဖက်ကကျေစုပြုထားတဲ့ပုဂ္ဂိုလ်ကကျေနပ်လှပြီနောက်ထပ်ထပ်ပြီးတော့တောင်ကျေစုကပြုခြင်းနေတယ်ဟုတ်လားဒါကြောင့်ပြစ္ဆုတ်ပံမှာကြီးပွားကြောင်းချမ်းသာကြောင်းဆိုတာတော့အလွန်ထင်ရှားတယ် တန်တရားမှာကြီးပွားကြောင်းချမ်းသာကြောင်းဟုတ်မဟုတ်အဲ့ဒါကိုလည်းပဲမြတ်စွာဘုရား အင်္ဂုတ္တပါဠိတော်ထဲမှာ ဟောထားတာလေးရှိတယ်ဒီဒေသနာလေးကိုကြည့်လို့ရှင်ကျေးဇူးတရားကိုမြတ်စွာဘုရားကအရေးပါတဲ့သူတော်ကောင်းတရားအနေနဲ့ကျေးဇူးတည်တာကိုအရေးပါတဲ့သူတော်ကောင်းတရားအနေနဲ့ဟောထားတာကိုသိနိုင်တယ်ပေါ့ကျေးဇူးမတည်ခြင်းကိုလည်းပဲကြောက်မဲ့ဖွယ်ရကောင်းတဲ့သူယုံမာတရားတွေကိုထည့်ထားတာကိုတွေ့နိုင်တယ်ပေါ့ လောက်ထိမြတ်စွာဘုရားဟောထားတုံးဆိုလို့ရှိရင်စတုဟိဘိခဝေတမနာကတောစတုဟိဘိခဝေဓမ္မေဟိတမနာကတောယထာပတ္တနိခိတောဧဝံနိရေယဟန်တို့တဲ့အခုပြောမဲ့တရား၄မျိုးနဲ့ပြည့်စုံမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာတစုံတစ်ခုကိုကောက်ပြီးတော့ယူပြီးတော့ချလိုက်တယ်လို့ငရဲကိုကြာသွားနိုင်နေတဲ့ ဒီပစ္စည်းလေးကိုဒီနာယူပြီးတော့ဟိုနာချလိုက်တယ်လို့အဲ့ဒီလိုဟာဒီနာကနေဟိုနာ ရောက်သွားတယ်လို့နော်ဒီဘဝကနေငရဲကိုရောက်သွားနိုင်တယ်တဲ့ယထာပတ္တနိခိတ်တော်လက်နဲ့ဆောင်ပြီးတော့ယူပြီးတော့ပို့လိုက်တယ်လို့မျိုးကိုငရဲကိုရောက်သွားနိုင်တယ်တဲ့အဲ့ဒီတရားလေးမျိုးကဘာတွေတုံးဆိုတော့ကာယဒုစရိဒေနဝစီဒုစရိဒေနမနောဒုစရိဒေနအကတင်ညုတာအကတဝေရိတာကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးမနောဒုစရိုက် ၃ပါးကျေးဇူးမတိတတ်ခြင်းကျေးဇူးကိုထုတ်ဖော်မပြောဆိုနိုင်ခြင်းကျေးဇူးကိုမတုံ့ပြန်နိုင်ခြင်း၄မျိုးပေါ့နော်တက္ကာယတုစရိုက်ဝစီတုစရိုက်မနောတုစရိုက်ရဲ့ကျေးဇူးမတိတတ်ခြင်းရဲ့ပေါ့ဟုတ်လားအဲ့တော့ဘုံဘုံတို့ကာယတုစရိုက်သုံးပါးဒါလူတိုင်းသိရနော်တတ္တခိုးမှုကာမေတုသုံးခုကာယကံဟုတ်လားနောက်ဝစီတုစရိုက်၄ပါး နော်လိန်ညာတဲ့စကားကိုပြောတာကြံထမ်းတဲ့စကားကိုပြောတာဂုံစကားကိုပြောတာတိမ်ဖြင်းတဲ့စကားကိုပြောတာနောက်မနောတုစရိုက်၃ပါးအဘိဇာပြပါဒမိစ္ဆာဒိဋ္ဌိဟုတ်လားအဲ့ဒီဒုစရိုက်တရားတွေနဲ့တဒန်းနဲ့ထားပြီးတော့ကျေစုကံခြင်းကျေစုမတိတတ်ခြင်းကိုမြတ်စွာဘုရားထည့်ပြီးတော့ဟောအဲ့ဒါဆိုရင်စန့်ကျင်ဘက်အနေအချင်းကျေစုတိတတ်ခြင်းနော်ကျေစုကိုပြောဆိုနိုင်ခြင်းကျေစုကိုတုံ့ပြန်နိုင်ခြင်းဟာလည်းပဲနော်သူစရိုက်တရားတွေနဲ့တဒန်းနဲ့ထားပြီးတော့ဟောတာ စတုဟိဘိခွေဓမေဟိတမ္မနာကေတောယထာပတနိခိတောအေဝံတက်ခေဟောယဟန်တို့တဲ့အခုပြောမဲ့တရား၄မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဆောင်ယူပြီးတော့ချထားလိုက်တယ်လို့မျိုးနတ်ပြည်လောကကိုရောက်နိုင်နေတဲ့အဲ့ဒါကဘာတုံးဆိုတော့ကာယသူစရိဒေနဝစီသူစရိဒေနမနောသူစရိဒေနကတင်ညုတာ ကတဝေဒိတာဟုတ်လားသူစရိုက်တရား10ပါးအဲ့ဒါကိုကာယတု သူစရိုက်ဝစီသူစရိုက်မနောသူစရိုက်လို့သုံးပါးခွဲတယ်ပြီးတော့ဗါတော့ဂျေဇူးကိုတည်တယ်တည်ယုံနဲ့မကောမကဘူးထုတ်ဖို့ပြောဆိုပြီးတော့တုံ့ပြန်နိုင်စွမ်းရှိရင်တုံ့ပြန်တယ်ပေါ့ဒါကြောင့်မြတ်စွာဘုရားရဲ့ဒီဒေသနာတွေကိုကြည့်မယ်ဆိုရင်တော့ဂျေဇူးတည်တဲ့ခြင်းဂျေဇူးဆက်နိုင်ခြင်းဟာနော်ပြစ္ဆုတ်ပန်တန်တရားနှစ်ဖြွာကြီးပွားချမ်းသာကြောင်းကိုဖြစ်စေတဲ့လို့မင်္ဂလာတရားဖြစ်တယ်ဆိုတာအလွန်မထင်ရှားဘူးလားထင်ရှားတယ်ဒါကြောင့်ဒီမင်္ဂလာတရားကိုပညာရှိသူတော်ကောင်းတွေဟာကျင့်သုံးကြတယ်ပေါ့ အမျော်မြင်ရှိတဲ့လူတွေရှေ့နောက်မြင်တဲ့သိတဲ့ပုံကိုယ်တွေဟုတ်လားကိုယ့်ရဲ့အစစ်မှန်တဲ့အကျိုးစီးပွားကိုနော်ရှာဖွေလိုကြတဲ့ပုံကိုယ်တွေဟာဒီမင်္ဂလာတရားနဲ့ပြည့်စုံအောင်နေထိုင်နိုင်ကြတယ်ပေါ့ဘုန်းတော်မြတ်စွာဘုရားလက်ထက်ကကျေးဇူးတည်တတ်တယ်ဆိုတဲ့နေရာမှာထင်ရှားတဲ့အဖြစ်အပျက်လေးတစ်ခုရှိတယ်အဲ့ဒါကရှင်သာရိပုတ္တရာပေါ့တနေ့မှာအလွန်ဆင်းရဲတဲ့ရာဓလို့အမည်ရတဲ့ပုံနာကြီးတယောက် ကြောင်းရောက်လာပြီးတော့ယဟန်ပြုကျင်တာနော်တပိတ်သင်္ကန်းကလည်းမရှိဘူးအလွန်ဆင်းရဲတဲ့အတွက်ကြောင့်ဘယ်ယဟန်မှလည်းသူ့ကိုအဖက်လုပ်ပြီးတော့ယဟန်ပြုမပေးကြဘူးအဲ့ဒါနဲ့မြတ်စွာဘုရားတည်တော်မူတဲ့အခါကျတော့ဒီယာရရဲ့ကျေးဇူးတရားသင်တော့ပုံမှာဘာမှမမရှိဘာလေးများမှမရှိဘူးလားအဲ့လိုမေးတဲ့အခါကျတော့မှရှင်သာရိပုတ္တရာကမြတ်စွာဘုရားတဲ့ရာဓကိုသူယဟန်ပြုပေးမယ်ပေါ့ တင့်ပေါ်မှာဘာကျေးဇူးရှိလို့တော့တပည့်တော်မျိုးတဲကိုဆွမ်းခံသွားတော့ကဒီပုံနာကြီးဟာတခါဆွမ်းတစွန်းလောင်းဖို့တဲ့ကျေးဇူးတရားရဲ့အကြောင်းလေးကိုထုတ်ပြခြင်းလို့မထေမြတ်ကနော်အဲ့ဒါလို ပြုမှုဆောင်ရွက်တာပေါ့အဲ့ဒါနဲ့ရာဓကိုယဟန်ပြုပေးတယ်ပြုပေးရကြိုးလဲနှပ်ပါတယ်ဘောင်းဆိုသူကအလွန်မှပြောလို့ဆိုလို့ကောင်းတဲ့သောဝသတ္တဂုံနဲ့ပြည့်စုံတဲ့ နောက်ပိုင်းဘုန်းဘုန်းတို့သောဝသတ္တတဆိုတဲ့မင်္ဂလာကြရင်လည်းသူ့အကြောင်းနည်းနည်းပြောရမယ်ဟုတ်လားအဲ့ဒါအဲ့လိုဂုံနဲ့ပြည့်စုံတဲ့အတွက်ကြောင့်နော်တရားစကားနဲ့စုံမတယ်ဆိုရင်အလွန်နာယူလဲတဲ့အတွက်ကြောင့်မြဲမြဲဆန်ဆန်ပဲယဟန္တာဖြစ်တယ်အဲ့ဒီရာထပုံနာဟုတ်လားနောက်ပြီးတော့ဘုန်းဘုန်းတို့ဇတ်တော်တွေထဲမှာလည်းပဲမြတ်စွာဘုရားကကြည်စုတည်တတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြစ္ဆုတ်ပံဖြစ်ရတွေကိုအကြောင်းပြုပြီးတော့ ဒီကျေးဇူးတည်ခြင်းနဲ့ပတ်သက်ပြီးတော့ဇတ်တော်တွေအများကြီးဟောတာရှိတယ်။နော်ထင်ရှားတဲ့ဇတ်တော်တစ်ခုဆိုလို့ရှိရင်ဘုရားလုံးကတခုသောဘဝတုန်းကဘုရင်ကြီးတစ်ပါးဖြစ်တယ်။အဲဇတ်တော်ရဲ့နာမည်ကမဟာအတ္တရောဟဇတ်တဲ့။အဲ့ဒါသူကမြင်းစည်းအလွန်ကျွမ်းကျင်တယ်။အဲ့ဒါတနေ့တော့ဇန္နဘုံမှာတပုံတွေထားကြတောင်းကျမ်းတယ်ဆိုပြီးတော့စစ်တပ်နဲ့ချီပြီးတော့သူသွားပြီးတော့တိုက်တယ်။အဲ့ဒါအခက်မသိတဲ့အခါကျတော့စစ်ရေးမလှဖြစ်ပြီးတော့သူထွက်ပြေးရတယ် လွတ်ထွက်ပြေးတဲ့အခါကျတော့သူ့ရဲ့နောက်ကပါတဲ့စစ်တီတွေနဲ့ကွဲသွားတာပေါ့ကွဲသွားတော့ရွာတရွာရောက်သွားတယ်အဲ့တော့သူ့ရဲ့ပုံစံကလည်းပဲဟိုစစ်တီရဲ့ပုံစံမျိုးဖြစ်နေတယ်ပေါ့အဲ့ဒါနဲ့ရွာထဲဝင်သွားတော့ရွာသူရွာသားတွေကကြောက်ပြီးတော့အိမ်နေတဲ့ဝင်ပြေးကြတယ်ဒါပေမဲ့တယောက်သောပုဂ္ဂိုလ်ကတော့မကြောက်ဘဲနဲ့ငါတို့ရဲ့မင်းကြီးဟာခိုးသားဓမြတွေကိုတိုက်ခိုက်နေတယ်လို့ကြားရတယ် သင်ကဘရင်ဘက်ကစစ်သားလားဒါမှမဟုတ်ခိုးသားတွေဘက်ကလားလို့ရဲရဲဝံ့မေးတယ်မေးတဲ့ခါကျတော့ဘုရားလောင်းကသူ့ကိုသူဘရင်လို့မပြောဘူးအေးငါကဘရင်ဘက်ကစစ်သားပါဟာအဲ့ဒါလို့ဆိုရင်ဟုတ်ပြီဆိုတော့သူ့ကိုအိမ်ခေါ်သွားပြီးတော့ချမ်းချမ်းသာသာပြုစုတခါမှမတွေ့ဘူးပဲနဲ့နော်အဲ့ဒါအိမ်ရောက်တဲ့အခါကျတော့သူ့ရဲ့အမျိုးသမီးကိုအခုမှတွေ့တဲ့ဒီစစ်သားရဲ့ဒီစစ်တီရဲ့ခြေထောက်ကိုဆေးခိုင်းတယ်ဟုတ်လား အဲသူကိုယ်တိုင်လည်းရေလောင်းပေးတယ်ပြီးရင်ကောင်းကောင်းမွန်းမွန်းကြွေးတယ်တန်တန်ပြန်ပြန်အိပ်ရာနဲ့သူ့ကိုတိတ်တယ်အဲဘဝပါလာတဲ့မေတ္တာဓာတ်ကြောင့်လည်းဖြစ်မယ်ပေါ့နော်အဲ့ဒါအချင်းချင်း၃၄ရက်လောက်အတွင်းမှာ မိတ်ဆွေဖြစ်တယ်ပေါ့အဲ့ဒီမှာကြွေးမွေးစောင့်ရှောက်ပြီးတော့ထားတယ်အဲ့ဒါ၃၄ရက်လောက်နေတော့သူ့ပင်မနာတွေနောက်ဒဏ်ရာတွေဘာတွေလည်းရှိရင်ရှိမယ်ပေါ့အဲ့ဒါတွေအကုန်လုံးပျောက်ကင်းသွားပြီအားရှိသွားပြီဆိုတော့ तू ပြန်တော့မယ်ဆိုတော့ ဘုရားလောင်းကအဲ့ဒီသူ့ရဲ့ကျေးဇူးရှင်ယောက်ျားကိုဘာပြောလို့ဆိုတော့ပြီးလို့ရှိရင်မင်းမြို့ကိုလိုက်ခဲ့ပါမြို့ရောက်လို့ရှိရင်မြင်းစည်းကြီးရဲ့အိမ်ဟာဘယ်မှာလဲမြင်းစည်းကြီးရဲ့အိမ်မြင်းစည်းကြီးအိမ်ဘယ်မှာလဲလို့တောင်တကားကနေမင်းဝင်ခဲ့အဲ့ဒီတကားမူးမေးလို့ရှိရင် လူတိုင်းသိတယ်ငါအိမ်ဟာမြို့လေကောင်မှာရှိတယ်မင်းလိုက်ခဲ့ဆိုပြီး အဲ့ဒါနဲ့ဒီလူကမသွားပါဘူးအဲ့တော့ဘုရင်ကဒီလူလာနိုးလာနိုးနဲ့မျှော့တယ်မလာဘူးအဲ့ဒါနဲ့လာအောင်ဆိုပြီးတော့ဘုရင်ကဘာလုပ်တုံဆိုတော့အဲ့ဒီရွာကိုအခွန်တွေတိုးကောက်တိုးကောက်လဲသူကမလာဘူးအဲ့ဒါအတင်းခဏခဏလှုပ်ကောက်တဲ့အခါကျတော့ရွာသားတွေကဟာခမရအိမ်မှာမြင်းစည်းကြီးလာပြီးတဲ့ရစားကျုပ်တို့ရွာမသက်သာအဲ့တော့ခမရမြင်းစည်းကြီးကိုသွားပြီးတော့အကူကြီးတောင်းမှလာဘုရင်စီဝင်ပြီးတော့အခွန်တုတ်ကလေးလျှော့ဖို့ အေးကွာအဲ့လိုဆိုရင်လည်းငါသွားပါပေါ့ဆိုပြီးတော့ဒါပေမဲ့ငါမိတ်ဆွေအတွက်ငါလက်ဆောင်လေးတွေယူသွားအောင်မှဖြစ်မယ်ဆိုပြီးတော့အဲတော့မှဖြစ်တဲ့မှုံကလေးတွေပေါ့ပြီးတော့အဝတ်ထည်လေးတွေလည်းသူယူသွားတယ်တော့မှဖြစ်တဲ့အဝတ်ကြမ်းကလေးတွေပေါ့အဲ့ဒါဟိုရောက်တဲ့အခါကျတော့တကမှုကိုမေးတယ်မြင်းကြီးကြီးအိမ်မှာဘယ်ဟာမြင်းကြီးကြီးအိမ်ဘယ်ဟာသွားရတော့အဲ့တော့တကမှုကိုလည်းဘယင်ကမှားထားတာကိုအဲ့လိုမြန်လာမေးတယ်တောသားတယောက်မြန်တွေ့ရင်အဲ့ဒါမင်းငါနန်းတော်ခေါ်ခဲ့ဟုတ်လားအဲ့ဒါနဲ့တကမှုကသူ့ကိုနန်းတော်ခေါ်သွားတဲ့အခါကျတော့ဘုရားလောင်းက ကဲငါရဲ့မိတ်ဆွေကောင်းကြီးလာပြီဟုတ်လားငါမိတ်ဆွေကောင်းကြီးလာပြီဆိုပြီးတော့ပလင်မောကနေဆင်းပြီးတော့ကြိုတယ်အဲ့ဒါသူ့တယောက်တည်းမဟုတ်သူ့မိဖုရားပါငါမိတ်ဆွေရဲ့ခြေတော်ကိုဆေးပေးရမယ်အဲ့ဒါသူကရွှေကြရားနဲ့ရေလောင်းပေးတယ်သူ့မိဖုရားကိုလည်းပဲဟိုတုန်းကနော်သူ့မိမကိုဟိုလူကသူ့ခြေတော်ကိုဆေးခိုင်းတယ်လို့မျိုးပေါ့နော်မိဖုရားကိုခြေတော်ဆေးခိုင်းဆေးပြီးတော့အဲ့ဒါထီးပြူဟိုဟင်္ဒဗရာနဲ့ခလကောင်ကတားပြီးတော့ ထီနန်းစည်းစိမ်ကိုတဝက်ပေးတယ်အတူတူသုံးဆောင်ရင်းရင်းနှီးနှီးကြီးပေါ့နော်အဲ့လိုမျိုးလုပ်တဲ့အခါကျတော့ဒီမုမသေနာပတိတွေကဒါအကြောင်းတရားကိုမသိတဲ့အခါကျတော့သူတို့ကမကျေနပ်ကြဘူးပေါ့နော်ဘာလဲမသိဘူးဒီလူကခုမှရောက်လာပြီးတော့ပေါ့ဟုတ်လားအဲ့ဒါနဲ့ရှင်မင်းရဲ့သားကိုဘာလို့ဒီလိုလုပ်ရလဲဒါမလုပ်သင့်ဘူးဆိုပြီးတော့တတော်ဦးတင်ခိုင်းညာအဲ့ဒါနဲ့ဘင်းရဲ့သားလာလျှောက်တဲ့အခါကျတော့အေးတဲ့မင်းတို့ငါဟိုတလောက ရှစ်တိုက်သွားရင်းနဲ့ငါ3-4ရက်လောက်ပျောက်နေတာမင်းတို့သတိထားမိလားငါသတိထားမိတယ်ဘုရင်ကြီး3-4ရက်လောက်ပျောက်ပြီးမှရောက်လာအေးအဲ့ဒီတုန်းကငါရဲ့အသက်ကို तू ကယ်ခဲ့တာငါ့ကိုဘယ်သူမှလည်း तू တိတာမဟုတ်ဘူးနော်အစာဦးစွာ तू ဟာငါ့ပေါ်မှာကျေးဇူးပြုခဲ့တာအဲ့ဒါကြောင့်မို့လို့ तू ဟာငါရဲ့ကျေးဇူးရှင် အသက်သခင်လည်းဖြစ်တယ်ပေါ့နော်အဲ့ဒါနဲ့ तू ဟာ तू လှုပ်လာတဲ့မုံတွေကိုစားတယ်မူးမတ်တွေကိုလည်းကြွေးတယ် စောသောကဝတ်ထားတဲ့ကာတိတိုင်းဖြစ်အဖို့တန်အဝတ်တွေမင်းမြောက်တစားတွေအကုန်လုံးအဲသူယူလာတဲ့ဖြင်ချမ်းလေးနဲ့လဲပြီးတော့ဝတ်ပြတယ်အဲ့လောက်ထိသူ့စိတ်ထဲမှာနော်ဒီလူရဲ့ကျေးဇူးကိုသိတယ်ပေါ့အဲ့ဒီမှာဘုရားလောင်းကသူ့ရဲ့ပေးသက်ကိုသူ့ရဲ့လက်အောက်ခံတွေကိုဘာပြောပြတော့ဆိုတော့လောကမှာတဲ့မပေးသင့်တဲ့လူကိုပေးပြီးတော့ပေးသင့်တဲ့လူကိုမပေးတဲ့လူတွေဟာပျက်စီးတတ်တယ်ပေးသင့်တဲ့လူကိုမပေးဘဲနဲ့မပေးသင့်တဲ့ဟမ် ပေးသင့်တဲ့လူကိုပေးပြီးတော့မပေးသင့်တဲ့လူကိုမပေးတဲ့လူကတော့နော်စစ်မှန်တဲ့အရွှေခင်မုန်းကိုရတယ်ဟုတ်လားအဲ့ဒါသူပြောတဲ့စကားလေးတွေကနှစ်သာရရှိလို့ဘုံဘွားပြန်ပြုတ်ပြတာပါဟုတ်လားအင်းရုံမာတဲ့မကောင်းတဲ့လူတွေရဲ့ပေါ်မှာပြုတ်ရတဲ့ကျေးဇူးတရားဘလောက်ပဲကြီးကြီးပျောက်ကွယ်သွားတတ်တယ်ကောင်းမြတ်တဲ့စိတ်ရှိတဲ့ပုံကိုယ်တွေရဲ့ပေါ်မှာပြုတ်ရတဲ့နော်ကျေးဇူးတရားကတော့အနှဲငယ်များပင်ဖြစ်တော်လည်းပဲကြီးမားတဲ့အကျိုးကိုဖြစ်စေတတ်တယ် ဒါကြောင့်မို့လို့ကိုယ့်ပေါ်မှာသူတို့ထူးကပြုတ်ထားတဲ့ကျေးဇူးတရားရှေ့ကပြုတ်ထားတာ ရှိတယ်ဆိုလို့ရှိရင် နောက်မှထပ်ပြီးတော့သူကျေးဇူးပြုတ်သည်ဖြစ်စေမပြုတ်သည်ဖြစ်စေနော်ဆိုလိုတာကတခါကောင်းထားတယ်ဆိုလို့ရှိရင်နောက်ထပ်ကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေသူ့ပေါ်မှာကိုကပြန်ပြီးတော့ကျေးဇူးတည်တဲ့နဲ့ကောင်းတဲ့နေလို့အဲ့လိုမျိုးဘုရားလောင်းကဆုံးမအဲ့ဒါမြင်းစည်းကြီးဇက်ဆိုတာရှိဟုတ်လားဒါဘုံဘုံတို့ပြီးတော့ ဟိုလူမပြောနဲ့တိရစ္ဆာန်ဘဝတွေမှာတောင်ဘုရားလောင်းဟာကြီးစုကိုနော်တိတဲ့အနေထားအနေနဲ့ဒီသူတော်ကောင်းလမ်းစဉ်ကို လိုက်ခဲ့တယ်ကျင့်သုံးခဲ့တယ်ပေါ့အဲဇတ်တော်တစ်ခုမှဆိုရင်ဗာပြောထားတော့ဆိုတော့ဘုရားလောင်းကချင်းသေးဖြစ်တယ်တဲ့ဒါသူအစာအစာရှာတဲ့နားမှာဟိုရေအိုင်ကြီးရှိတယ်အဲရေအိုင်ဆိုတော့နော်ရေကရှိတဲ့ခါရှိတယ်မရှိတဲ့ခါမရှိဘူးရေခန့်ပြီးကြတာဆိုလို့ရှိရင် အပေါ်မှာမြက်ကလေးတွေကပေါက်နေတယ်အောက်မှာတော့ရွှွန့်တွန်တွေရှိတယ်မာသလိုလိုနဲ့ပေါ့နော်အောက်ထဲမှာရွှွန့်တွန်ရှိတယ်တချို့သမင်လေးတွေယုံလေးတွေကမြေကြီးကနည်းနည်းမာနေပြီသူတို့ရဲ့ခန္ဓာကိုယ်အလေးချိန်လေးနဲ့တော့သူကသွားပြီးတော့မြက်လေးတွေစားလို့ရတယ်ဒါပေမဲ့တကယ်တကယ်အောက်ထဲမှာတော့ရွှွန့်ညွန်နေပေါ့အဲ့ဒါဒီနေ့တော့အဲ့ဒီအရှိန်အဟုန်နဲ့ကုန်းမြင့်ပေါ်ကနေလှမ်းပြီးတော့တခါလဲမျက်စားနေတဲ့သမင်ကိုခုံအုပ်တာအောက်ကဘွဲ့ဖြစ်နေတဲ့ရွှွန့်ဖြစ်နေတဲ့ကြောင့်အရှိန်လွန်ပြီးတော့တခါလဲအဲ့ဒီရွှွန့်တဲ့ကိုလေးဘက်ထောက်ကြပြီးတော့ nit ဘိုက်ခံနေတော့အောက်ထိမနစ်ဘူးဒါပေမဲ့လို့ဒီချီနှစ်ချောင်းလက်နှစ်ချောင်းသူပြန်ပြီးတော့မယုံနိုင်ဘူးပေါ့နော်အဲ့ဒါအစာငတ်ရင်ငတ်နဲ့ဒီတိုင်းကြီးဖြစ်နေတယ်သူယုံလို့လည်းမရဘူးလှုပ်လေမြုပ်လေအနေအထားမျိုးဖြစ်နေအဲ့ဒါနဲ့မြေခွေးတကောင်နားဖြတ်သွားတဲ့အခါကျတော့သူအကူညီတောင်းတယ်ပေါ့အဲ့မြေခွေးကလည်းကြောက်တယ်ပေါ့မကြောက်ပါနဲ့မင်းဟိုငါအများကြီးကျေးဇူးပြုပါမယ်ငါ့ကိုကယ်ပါကြံပါဆိုတဲ့အခါကျတော့မြေခွေးကကောင်းပြီဆိုပြီးတော့သူ့ရဲ့ဘိုက်အောက်ကိုဝင်ပြီးတော့ ရက်တာပေါ့နော်ရွှွန့်တွေကိုရက်ထုတ်ရက်ထုတ်ပြီးတော့ခက်လန်းလန်းကရေတွေကိုတော့ဒီတဲကိုနည်းနည်းဝင်လာအောင်ရေမြောင်းလေးတွေလိုတွယ်ပြီးတော့ပေးတယ်နောက်ပြော့သွားပြီဆိုတော့ तू ကဗိုက်အောက်ဝင်ပြီးတော့ယုံဖို့လို့အားပေးတယ်မှာနှကောင်ဝိုင်းချတဲ့ခါကျတော့လွတ်သွားတာပေါ့ရှင်သေးရအဲလွတ်သွားတဲ့ခါကျတော့အသက်သခင်ကြီးလူရှင်ပဲရှုပြီးတော့သူ့ကိုခေါ်သွားတာအတူတူပဲသူရှာဖွေလို့ရတဲ့သားကောင်ကိုအတူတူစားတယ် ဘလောက်ထိသူကကျေးဇူးဆက်တုံဆိုအဲ့ဒီမြေခွေးမိသားစုလိုက်ကိုသူ့ကိုယ်ထဲကိုခေါ်ထားပြီးတော့သူကြွေးမွေးတာပေါ့အဲ့တော့နောက်တစ်ချိန်မှာသူ့ရဲ့မိသားစုကဒီမြေခွေးကိုဒီလောက်အလေးပေးရမလားလို့ပြောတဲ့အခါမှာအဲသူ့ရဲ့အသက်တခင်ဖြစ်တဲ့အကြောင်းသူရှင်းပြပြီးတော့ချစ်ချစ်ခင်ခင်နေဖို့ပေါ့အဲ့ဒါဆွေ80မျိုး80အဲ့ဒီမြေခွေးမိသားစုနဲ့ချင်းသိမိသားစုဟာနော်အတူတကွာနေကြတယ်ဆိုပြီးတော့အဲ့ဒါမြတ်စွာဘုရားဟောထားတာရှိဟုတ်လားဒါကြောင့်မို့လို့ကျေးဇူးကိုတည်တယ်ကျေးဇူးကိုဆက်တယ်ဆိုတာ နော်ပညာရှိသူတော်ကောင်းတို့ရဲ့လမ်းစဉ်ဖြစ်တယ်လို့နားလည်ရမယ်ပေါ့နော်ဒီမင်္ဂလာနဲ့ပြည့်စုံဘုံတို့ကြိုးပမ်းကြရမယ်ပေါ့ဘုံတို့မြန်မာသမိုင်းမှာလည်းပဲနော်ဂျေဇုတိတက်လို့နော်ဖတ်ရတဲ့လူတိုင်းကြားရတဲ့လူတိုင်းအလွန်တရာမှစိတ်ထဲမှာနှစ်ချက်ရတဲ့ကြည်နူးရတဲ့နော်အဖြစ်ပြက်လေးတစ်ခု ရှိတယ်ဟုတ်လားအဲ့ဒါဘာလဲဆိုတော့ဘုံတို့ဟိုပင်ရခက်ကငါးစီးရှင်ကြော်စွာဆိုတာသူကလည်းပဲ အဲ့ဒီခက်ကတော့နေမြေတီးတီးကိုအုပ်ချုပ်ကြတာ哦အဲ့ဒါဒီစကိုင်းမှာရှိတဲ့အသင်ခရာစောယွန်းဆိုတဲ့ဘရင်ကိုနော်လှုပ်ကြံပါအဲ့လိုလှုပ်ကြံခြင်းတဲ့အခါကျတော့သူ့ရဲ့နော်လက်အောင်ငယ်စားဖြစ်တဲ့ငခင်ညိုကိုခိုင်းတာမင်းသွားပြီးတော့လှုပ်ကြံကြီးအသင်ခရာစောယွန်းကိုဟုတ်ပြီဆိုပြီးတော့စောင့်တာပေါ့နော်နန်းတော်ထဲဝင်လို့ရအောင်စောင့်မြို့ထဲဝင်လို့ရအောင်စောင့်တာ အခွင့်အမသာတဲ့အခါကျတော့မြို့ပြင်ဘက်ကတောဆက်မှာပဲဒါဒီစကိုင်းဆိုတာချိန်တော့ဒါတောဝိုင်းနေတဲ့သဘောပေါ့ဟုတ်လားတောဆက်မှာပဲသူနေရတယ်အစာရေသာဟိုငတ်ပြီးတော့ပေါ့နော်ဆာလောင်မှုတ်သိရင်းနဲ့အခွင့်အခါကိုချောင်းပြီးတော့နေတာပေါ့အဲ့ဒါနောက်ကျတော့ဝင်ခွင့်ရတဲ့အခါကျတော့သူဝင်တယ်ညာကြီးဝင်သွားတယ်အဲ့ဒီမှာသူအလွန်စားနေပြီအဲ့ဘင်းရင်နန်းတော်ဒိဋ္ဌိသူဝင်သွားနိုင်တယ်အဲဘင်းရင်ကို တတ်မဲ့တတ်လို့ရတဲ့အခွင့်အရေးမျိုးသူရတာပေါ့နော်ဒါပေမဲ့ဘာဖြစ်လာတုံးဆိုတော့အဲ့ဒီဘယင်ဒီမှာမရောက်ခင်မှာအဲ့ဒီအသင်ခရဆောယုံကဒီမင်းကျော်ဆိုတာနတ်ကိုတင်ထားတဲ့ပွဲတော်စားနတ်တင်ထားတာဒါပေမဲ့ဘယင်ကတင်ထားတာဆိုတော့အကောင်းစားတွေနေမှာပေါ့အဲ့ဒါကိုဆလောင်ဘုံကြီးတွေနဲ့တင်ထားတာမလို့မှမနေနိုင်ဘူးသူစားနေပြီဆိုတော့အဲ့ဒါတွေကိုအကုန်စားစားပြီးပြီးအားရှိပြီဆိုတော့မှဘယင်ကိုတတ်မယ်ဆိုပြီးတော့ရှာတာပေါ့ရှာတဲ့ခါကျတော့တွေ့တာပဲအတွေ့တာနဲ့ သူ့ရဲ့ဓာတ်ကိုချွတ်ပြီးတော့တတ်မယ်ဆိုတဲ့အချိန်မှာဟာဒီဘယင်ကငါရဲ့ဂျေဇူးရှင် ဖြစ်ခဲ့ပြီပေါ့နော်ထမင်းရှင်ဖြစ်ခဲ့ပြီပေါ့ငါသူ့ထမင်းကိုအခုစားထားတာအဲ့ဒါနဲ့သူပြန်ပြီးတော့ဓာတ်ကိုအိမ်ထဲပြန်ထည့်ဟာမတတ်လို့ရှိရင်လည်းသူ့ရဲ့အရှင်သခင်ကသူ့ကိုမြင့်မာလဲဆိုးရတယ်အဲ့ဒါနဲ့တတ်မလို့လို့တော့ဩငါသူ့ကိုမတတ်လို့ငါသခင်ကတတ်လို့ရှိရင်တသက်ဖက်သေးရမယ်ပေါ့ငါထမင်းရှင်ကိုငါတတ်လို့ရှိရင် ငါတန်တရားမှာကောင်းမှာမဟုတ်ဘူးသူအဲ့လိုတွေးတာနော်အဲ့ဒီခေရဲ့ယဉ်ကျေးမှုစိတ်ထဲမှာသူတို့ရဲ့အတွေ့သူတို့ရဲ့အမြင်ဒါဘာတွေကိုအခြေခံပြီးတော့ဒီအတွေ့အမြင်ရတယ်လဲဆိုတာလဲစိတ်ဝင်စားသင့်တယ်လို့ထင်တယ်ဟုတ်လားဒီထမင်းတက်နက်ကို ကြည့်ပြီးတော့သူ့ကိုငါဒုက္ခပေးလိုက်လို့ရှိရင်တန်တရားမှာငါဒုက္ခရောက်နိုင်တယ်လို့မြင်တဲ့အမြင်ဟာလွယ်လွယ်ကူကူရခဲ့တာတော့မဟုတ်ဘူးနော်အဲ့ဒါနဲ့ဓာတ်ကိုထုတ်ချီသွင်းခြင်းဖြစ်နေတာတာကောင်းမလားမတာနောက်ပိုင်းကျတော့သူ မတက်ဖက်တစ်ဖက်ကနိုင်သွားတယ်ငါတကယ်လို့ငါသခင်ကငါ့ကိုတတ်မဲ့ဆိုရင်လည်းငါအသေးသာခံလိုက်တော့မယ်တန်တရားမှာမကောင်းတဲ့အမဲဆက်ကြီးတော့ငါယူမသွားခြင်းဘူးပေါ့နော်အဲ့ဒါနဲ့သူကဘာစဉ်းစားတော့ဆိုတော့ငါဒီတိုင်းပြန်သွားလို့ရှိရင်ငါသခင်ကမင်းနန်းတော်ရောက်ခဲ့တာမှမဟုတ်ဖဲပါညာမယုံမကြည်မြန်းဖြစ်နေမယ်အဲ့တော့နန်းတော်ရောက်ခဲ့တယ်ဆိုတာလေယုံကြည်အောင်ဆိုပြီးတော့အဲ့ဒီအသင်ခရာစောယွန်းအိတ်နေတဲ့ခေါင်းရင်းမှာစောယွန်းကသူ့ဓာတ်ကိုဗရမ ्या ကြောက်စီဓာတ်ချိတ်ထားတာရှိတယ်အဲ့ဒီဓာတ်ကိုဖြုတ်ပြီးတော့သူယူသွားတတ်တည်ယူသွားတာ ဟုတ်လားအဲ့ဒါငါးစီးရင်ကြော်စွာရောက်တော့မင်းပြီးခဲ့လားအမှုကိစ္စဆိုတော့အကျိုးအကြောင်းရှောက်တယ်သူ့ကိုတတ်မလို့ပဲဒါပေမဲ့နော်နတ်တင်စာ စားရနေလို့ထမင်းတက်နဲ့ကြီးသူရှင်ကို तू မတတ်ခဲ့နိုင်ဘူးဒါမှမဟုတ်ဒီမှာတက်တည်နေနဲ့ဓာတ်ကိုယူခဲ့ပါတယ်အရှင်မင်းကြီးနော်သူ့ကိုကြိုက်တယ်လို့အပြစ်ပေးပါပေါ့ဒါငါးစီးရှင်ကြော်စွာရတယ်ပဲအလွန်ကိုပဲဟိုတမိုင်းမှာတမိုင်းအလွန်ကောင်းတဲ့ဘယင်ပေါ့နော်သူကလည်းပဲသူတော်ကောင်းဘယင်ပဲ သူ့စိတ်ထဲမှာအလွန်ကျဉ်တတ်တယ်တဲ့။အော်နော်ငါရဲ့လက်အောက်ငယ်သားထမင်းတက်နဲ့ဂျေဇုကိုတောင်ဒီလောက်သိတယ်ဆိုရင်နော်သူ့ရဲ့သားမယားနဲ့တကွာမိသားစုကိုငါကြွေးမွေးထားတာပေါ့နော်။ငါရဲ့ဂျေဇုဆိုရင်ဘယ်လောက်ထိသိမလဲ။ तू အဲ့ဒီလိုစဉ်းစားပြီးတော့ပီတိဖြစ်တယ် तू ကဒေါသမထွက်ဖဲနဲ့နော်။ဟုတ်လား။အဲ့ဒါနဲ့သူ့ကိုရှုတွေလက်တွေတောင်ပေးတယ်ပေါ့။ဒီသမိုင်းလေးကအလွန်လှပတဲ့သမိုင်းလေးပေါ့နော်။ဗမာသမိုင်းမှာဖြစ်ခဲ့တာဟုတ်လား။ဒါကြောင့်မို့လို့နော်ဂျေဇုသိတယ်ဆိုတာက အလွန်နူးညံ့တဲ့တနည်းပြောရရင် ချမ်းသာတဲ့စိတ်ကလေးပဲကျေးဇူးတည်တယ်ဆိုတာတိကြည့်လိုက်ကိုယ့်ပေါ်မှာသူများကောင်းထားတာရှိတယ်အဲ့ဒါလေးကိုစိတ်ထဲကနေပြီးတော့အော်သူငါ့ပေါ်ကောင်းထားပါလားတွေးမိတာနဲ့ကိုပဲစိတ်ထဲမှာပါတော့မေတ္တာသဘောဖြစ်တယ်ပေါ့နော်အဲ့ဒါကိုကိုကဖွင့်ရပြီးတော့ပြောရတယ်ဆိုရင်လည်းစိတ်ထဲမှာတမျိုးကောင်းတာပဲနော်ဆက်ရတယ်ဆိုရင်လည်းဘာဖြစ်တော့တကယ်အတိမတ်ပြုတ်ပြီးတော့ဆက်ရတယ်ဆိုစိတ်ထဲမှာအလွန်ကျဉ်နှံ့ရတယ်ပေါ့ဟုတ်လား အင်းဒါပေမဲ့လို့လောကမှာဂျေဇုမသိတဲ့ပုံကိုယ်တွေက အလွန်များတယ်နော်ဂျေဇုသိတဲ့ပုံကိုယ်တွေဂျေဇုမသိတဲ့ပုံကိုယ်ကအလွန်များတယ်ဒါကြောင့်လည်းမြတ်စွာဘုရားကရခဲ့တဲ့ပုံကိုယ်နှစ်ယောက်ဆိုပြီးတော့အင်္ဂုတ္တပါဠိတော်ဒုက္ကနိပတ်ထဲမှာဟောထားတာရှိဟုတ်လားဒွေမေဘိခွေပုဂ္ဂလာဒုံလဘာလောကသမေယဟန်တို့တဲ့ဒီလောကကြီးမှာအခုပြောမဲ့ပုဂ္ဂိုလ်နှစ်ယောက်ဟာရခဲ့တယ်တဲ့ကတမေတွေအဲ့ဒီပုဂ္ဂိုလ်နှစ်ယောက်ကဘာတွေတုံးဆိုတော့ ယောဇပုပ္ပကာရီယောဇကတိညုကတဝေဒီယောဇပုပ္ပကာရီအစလက်ဦးအရင်ကျေးဇူးပြုတဲ့ပုဂ္ဂိုလ်နော်သူတည်းကဘာမှလည်းမမျှော်ကိုပဲနဲ့သူကလည်းကိုယ်ဘာမှငကောကျေးဇူးရှိတာမဟုတ်ဘဲနဲ့အစဦးစွာနော်ကျေးဇူးပြုတာကောင်းအောင်လုပ်ပေးတာအကူအညီပေးတာစောင့်ရှောက်တာအစရှိတဲ့ဖြစ်ပေါ့နော်အစလက်ဦးကျေးဇူးပြုတဲ့လူတဲ့ရာခဲတယ်တဲ့ဒီလိုလူဆိုတာဆိုလိုတာလူတွေဟာအချင်းချင်းကူညီခဲတယ်ပေါ့ဆိုလိုတာ ဟုတ်လားနောက်ဒုတိယရခဲ့တဲ့ပုဂ္ဂိုလ်ဟာအဲ့လိုကူညီထားပြီးကျေးဇူးရှိပြီဆိုရင်လေဒီအကူညီခံရတဲ့လူကဒီကျေးဇူးကိုသိနိုင်ခဲ့တယ်ကျေးဇူးရှိတယ်လို့ပြောနိုင်ခဲ့တယ်တုံ့ပြန်နိုင်တဲ့အနေအထားရှိရင်လည်းပြန်ပြီးတော့တုံ့ပြန်နိုင်ခဲ့တယ်သုံးဆင့်လောက်သွားတာနော်ကျေးဇူးကိုသိရမယ်စိတ်ထဲကနော်အော်လက်ခံရမယ်ငါပုံမှာ तू ကောင်းထားတယ်ဆိုတာဟုတ်လားအတိအမှတ်ပြုရမယ်စိတ်ထဲကဒုတိယပါတော့ပြောနိုင်ရမယ် ဒီကိုပြောလိုက်တဲ့အတန်လေးကိုအဲ့ဒီလူမြပြန်ကြားရင်ဘယ်လောက်ကျေနပ်မလဲဟုတ်လားပြောနိုင်ရပဲတချို့မပြောနိုင်ဘူးနော်အင်းပြီးရင်ဘာတော့ဆက်နိုင်တဲ့အနေအထားရှိရင်ဆက်ရမယ်ဆက်နိုင်တဲ့အနေအထားမရှိဘူးဆိုလို့ရှိရင်ကိုစိတ်ထဲကတိနေပြီပြောနိုင်ပြီဆိုရင်ကိုဒါကျေးဇူးတိရလဲရောက်နေပြီဟုတ်လားအဲ့လိုမျိုးမြတ်စွာဘုရားကအစလက်ဦးကျေးဇူးပြုတဲ့လူရဲ့ကျေးဇူးတရားကိုနားလည်ပြောဆိုဆက်နိုင်နေဆိုတဲ့လူရဲ့ဒီလူနှစ်ယောက်ဟာလောကမှာရခဲ့တယ်တဲ့ဒါကြောင့်ဘုန်းဘုန်းတို့ ဒီရွှင်သာဆရာတော်ဘုရားကြီးအသက်တရာကျော်နေရတဲ့ဆရာတော်ကြီးရေးထားတယ်မင်္ဂလာလက်ဆွဲဆိုတာရှိတယ်အဲ့ဒီမှာသူကဘလောက်ထိတောင်ဒီခေတ်အနေထားကိုပြောထားတယ်ဆိုတော့ကျန်တဲ့လူတွေအပေါ်မှာတောင်မပြောနဲ့တဲ့အလွန်ကြီးမားတဲ့ကျေးဇူးရှိတဲ့မိဘတွေအပေါ်မှာတောင်ဒီခေတ်မှာသိပ်ပြီးတော့ကျေးဇူးတည်တာမရှိဘူးပေါ့နော်ဒါကြောင့်ကျေးဇူးတည်တဲ့ပုဂ္ဂိုလ်ဟာနော် မီးလောင်ပြင်မှာ ပွင့်တဲ့ကြာလို့ကြာဆိုတာရေထဲပေါက်တဲ့အမျိုးလေးဒါမဖြစ်နိုင်တာကိုတင်စားတယ်ပေါ့နော် မီးလောင်ပြင်မှာကြားပေါက်နိုင်မလားဘဲပေါက်နိုင်မတော့ဟုတ်လားအဲ့လိုမျိုး ဖြစ်ထောင်ဖြစ်ခဲရထောင်ရခဲလူသားမျိုးလို့ဒီလိုတောင်ဆရာတော်ကြီးဟာတင်စားပြီးတော့ရေးတယ်ဟုတ်လားဟုတ်တယ်တခါတလေကြတော့ကိုဘောကောင်းဝဲတာတွေကိုမေ့နေတာရှိတယ်ပြောရမှာဝင်လေးနေတာရှိတယ်နောက်ကိုမှအခြေအနေပေးပါလဲနဲ့ဆက်ရတာခက်နေတာရှိတယ်ဂျေစုတိလေအဆက်ခက်တယ်ဟုတ်လားအင်းအဲ့ဒါကြောင့်မို့လို့ဘုံဘုံတို့အစလက်ဦးဂျေစုပြုတဲ့ပုံကိုယ်တွေအနေနဲ့ อืมကျေးဇူးတည်တဲ့ပုံကိုကြီးရလိမ့်မယ်လို့တော့မျှော်လင့်မထားနဲ့ပေါ့နော်ကျေးဇူးမတည်တဲ့ပုံကိုတွေကပဲများတာဖြစ်တဲ့အတွက်ကြောင့်ကျေးဇူးမတည်တဲ့ပုံကိုတွေနဲ့လည်းပဲတွေ့ရနိုင်တယ်ကျွမ်းရနိုင်တယ်ဆိုတာမျှော်လင့်ထားနောက်တချို့လူတွေကြတော့လည်းပဲဒါကျေးဇူးစပြုတဲ့လူတွေအတွက်ပြောစရာလည်းရှိတယ်အဲကျေးဇူးတည်တဲ့ဖို့ကျေးဇူးဆက်တဲ့ဖို့ရှုတော်အားကြီးပြောနေလို့မပြည့်စုံမှုထင်တယ်တခါလေကိုကသူ့ဘောကောင်းထားတယ်ဟာ तू ကကိုယ်ကျေးဇူးကိုမတည်ဘူးဆိုတာမျိုးတွေ့လာပြီဆိုရင်အဲ့ဒီလူကဘာဖြစ်တော့အကုသို့ဖြစ်ပြီလေ ကျေးဇူးခံနေဆိုပြီးတော့ရှုအကုသိုလ်ထိုင်ပွားနေတာရှိတယ်ဒါလည်းပဲနှစ်ဆင့်ရှုံးတယ်လို့ထင်တယ်ကျေးဇူးပြုလဲရတော့ကလည်းကိုပြုလဲရတာပြီးတော့ကိုမှအကုသိုလ်ဖြစ်နေတယ်အဲ့ဒါရောကောင်းသလားအဲ့တော့ကိုပြူတော့ပြုတ်ပြီးပြီဘာမှမျောလင့်မနေနဲ့ပြူတဲ့ကစပြီးတော့ရိုးသားသားမျောလင့်ချက်မပါဘဲနဲ့ပြုတ်နိုင်ရင်တော့အလွန်ကောင်းတယ်ပြီးရင်လည်းနားလည်မှုနဲ့ဒါသူ့ကံတာဖြစ်သွားပြီကိုဘာမှမမျောလင့်ဘူးပေါ့နော်သူပြန်မပြုတ်လို့ပြုတ်တာတွေဘာတွေအဲ့ဒါတွေကိုဘာမှထက်မတွက်ပဲနေနိုင်အောင်ကြိုးစားသင့်တယ်ပြီးမှအကုသိုလ်ပွားနေရတာအဆင်မပြေဘူး ဟုတ်လားကျေးဇူးပြန်ပြီးတော့တိတာမတိတာကသူကိစ္စပေါ့နော်ကိုကတော့ပထမမြတ်စွာဘုရားဟောထားတဲ့ရနိုင်ခဲ့တဲ့ပုဂ္ဂိုလ်ဆိုတဲ့အနေနဲ့လောကရဲ့ပုံမှာတာဝန်ကြည်လိုက်တဲ့သဘောပဲသူများပုံမှာကိုတက်နိုင်ရင်ကူညီပေးလိုက်မယ်ပြန်ပြီးတော့သူကျေးဇူးပြန်တုံ့ပြန်တာမပြုတ်မတုံ့ပြန်တာကသူကဏ္ဍပေါ့ဟုတ်လားဒါကြောင့်ကိုယ်စိတ်ထဲမှာကျေးဇူးကံနေဆိုပြီးတော့အကုသိုလ်ဖြစ်နေတဲ့ဆိုရင်ကိုပဲကိုယ့်ရဲ့တခြင်းကကျေးဇူးပြုခဲ့တုန်းကစေတနာကိုပြန်စဉ်းစားဖို့ကောင်းလာတယ်ဟုတ်လား ငါအဲ့ဒီတုန်းကသူ့တရားပြန်ရခြင်းလို့ပြုခဲ့တာလားလို့မေကွန်းထုတ်ဖို့လိုမယ်ပေါ့နော်ဟုတ်လားအဲ့ဒါလိုပြန်ရခြင်းစိတ်နဲ့လုပ်ခဲ့တယ်ဆိုရင်လေကိုကျေးဇူးပြုတာကြီးကအယောင်းဝယ်သဘောဆန်နေမယ်ပေါ့အကုန်သေးသဘောဆန်နေမယ်ပေါ့ဟုတ်လားအဲ့ဒါလိုစဉ်းစားမယ်ဆိုရင်လေမေကွန်းထုတ်မယ်ဆိုရင်လေဘယ်သူမှပြန်ရခြင်းစိတ်ကြီးနဲ့လုပ်ခဲ့တာမဟုတ်ပါဘူးလို့ဖြေကြမှာပဲเนาะဒါပေမဲ့ပြန်မရတော့စိတ်ကကျေနပ်သလားဆိုတော့သိပြီတော့မကျေနပ်ဘူးသို့တော်လည်းပဲဘယ်သူမှပြန်ရလို့တဲ့စိတ်နဲ့လောက်ကြတာကြီးတော့မဟုတ်ပါဘူးပြန်မဆက်အောင်တောင်မှ ယေရှုကိုအတိအမှတ်ပြုတယ်ထုတ်ဖို့ပြောဆိုနိုင်တယ်ဆိုရင်ကိုပဲအများစုကကျင်တတ်ပြီလို့ဘုံဘုံထင်တယ်ဟုတ်လားအဲ့တော့လူတွေကမသိကြတာထုတ်ဖို့မပြောနိုင်ကြတဲ့လူတွေဆိုလို့ရှိရင်တော့ဒါမကောင်းဘူးပေါ့နော်အဲ့ဒါဆိုရင်ကိုယ်စိတ်တက်ကြီးအောက်တန်းကြတယ်ဆိုတာလည်းသိတာတယ်ကျေးဇူးပြုထားတဲ့တစ်ဖက်လူကိုလည်းပဲအကုသိုလ်ပေးရလဲရောက်နိုင်တယ်လို့ထင်တယ်ပေါ့ဟုတ်လားอืมအဲ့တော့ဘုံဘုံတို့ရှေးဥစွာကျေးဇူးပြုပြီဆိုရင်မျှော်လင့်ထားမှာက ယေရှုသိတဲ့ပုံကိုဖြစ်ဖို့တဲ့ယေရှုမသိတဲ့ပုံကိုဖြစ်ဖို့ကများတယ်ဆိုတာကိုတော့မျှော်လင့်တာဘာဖြစ်လို့တော့ခုတည်းပဲမြတ်စွာဘုရားဟောတာပြီလေဒုံလပတယ်ရနိုင်ခဲ့တယ်လို့ဟောထားတာအစာယေရှုပြုတဲ့လူလည်းရနိုင်ခဲ့တယ်ယေရှုသိတဲ့လူလည်းရနိုင်ခဲ့တယ်လို့ဟောထားတာပုပ်ပုပ်များများမဟုတ်ဘူးเนาะရှာရှာပါပါပဲတချို့ဆိုလို့ရှိရင်ယေရှုကိုမသိတဲ့အပြင်မဆက်တဲ့အပြင်ကမ်းတာတောင်းရှိသေးတယ် နောက်ဘုန်းဘုန်းတို့ဇတ်တော်လေးတစ်ပုဒ်ရှိတယ်ပြောစရာအလွန်ကောင်းတယ်သစ္ဆန်ကိတာဇတ်တဲ့ငငယ်ကကိုရင်တွေကိုဘုန်းဘုန်းခဏခဏပြောဦးတယ်ဒီဇတ်တော်လေးကိုကလေးတွေကလည်းသဘောကျကြတယ်ပေါ့နော်ဘုန်းဘုန်းတို့ဘုရားလောင်းကြီးကတခုသောဘဝတုန်းကချမ်းသာတဲ့တတိမျိုး နောက်တော့တတိတံဝေကရပြီးတော့ယတိဝတ်တယ်နော်ယတိဝတ်သွားတယ်အယတိဝတ်ပြီးတော့သူမြစ်ရဲ့ဘေးကဒီမြစ်ကွေ့ရဲ့ကြားလေးထဲမှာနော်တောလိုဖြစ်နေတဲ့နေရာလေးမှာသူချမ်းချမ်းသာသာနေတယ်ပေါ့ အဲ့ဒါတနေ့ကြတော့ဟိုမိုးကြီးလေကြီးကြာပြီးတော့မြည်တွေတက်တယ်အဲ့ဒါမြစ်ထဲကနေအော်တန်ကြားတယ်ကဲပါကဲပါဆိုတဲ့အော်တန်ကြားတယ်အဲ့အော်ယောက်ျားတစ်ယောက်မျောလာတယ်ငါကဲမပဲပေါ့အဲ့ဒီလူကဘယ်သူတုံးဆိုတော့သူကဘရင်သားဘရင်သားဘာရဏတိကနေမျောလာတာသူကဘာလို့သူကမျောလာတော့ဆိုတော့သူကအလွန်ကြမ်းတမ်းတဲ့မင်းသားဘသူ့ပုံမှာညာညာတာတာမဆက်ဆံဘူးကြမ်းတမ်းတယ်အကုန်လုံး မုန်းစရာကောင်းနေပေါ့နော်အဲ့တော့သူ့ရဲ့မင်းချင်းတွေသူ့ကိုဒီသူ့ရဲ့အပေါင်းဖော်တွေရန်ရွှေတွေကလည်းသူ့ကိုကြောက်လဲကြောက်တယ်မုန်းလဲမုန်းတယ်အဲ့လိုနဲ့တနေ့တော့ရေသွားချိုးကြမယ်မျက်စိကိုရေသွားချိုးမယ်ဆိုတော့အာအပေါင်းအသင်းတွေကမကြိုက်ဘူးလေသူ့ကိုမုန်းနေတာဆိုတော့အဲ့ဒီချိန်မှာမိုးကြီးလေကြီးတွေကကြပြီးတော့လာတဲ့အခါကျတော့ကဲတို့ပေါ်ဒီလောက်ဆိုးတဲ့ကောင်ကိုနမြစ်သေးကိုဒီတိုင်းမြှော့ထားခဲ့ရအောင်ပေါ့နော်ဝိုင်းပြီးတော့နော် မြေထဲကိုမြို့တောင်အမျိုးပါသွားရောရေချိုးရင်းနဲ့ဘယ်သူမှလည်းသူ့ကိုမဆဲဘူးအပြီးလို့ရှိရင်ဘရင်ကမေးရင်အဲသူရှိရရင်သွားတာပဲမသိဘူးဆိုပြီးတော့ရောင်ဝါးဝါလောက်ကြမယ်ဆိုတော့တီးလုံးတိုက်ထားတာအကုန်လုံးကမုံလို့လောက်ကြတာပေါ့အဲမျိုးပါသွားရောမျိုးပါသွားတော့အဲ့ဒါတစ်တုံးတစ်တုံးပေါ်မှာဖက်ပြင်းနေနှစ်တော့မနစ်ဘူးတိတ်မျိုးပါသွားအဲဖြစ်ချင်တော့အဲ့ဒီတစ်တုံးပေါ်မှာတဲ့မွေးတကောင်ပါတယ်တဲ့ကြွက်တကောင်ပါတယ်တဲ့ပြီးတော့ကြက်တူရေးလေးတကောင်ကလည်းပဲပါတယ်ဘာလို့ပါလာတော့သူတို့ကလည်းပဲဆက်လန်းလေးတွေနဲ့ မွေကအရင်ဘောကတတိဂရေ40လောက်တောင်ချမ်းသာတယ်သူကအဲ့ဒီမွေကအဲ့ဒါအဲ့ဒီတတိကတေတဲ့အခါကျတော့ဒီပစ္စည်းကိုမခွဲနိုင်လို့စွဲပြီးတော့တေလို့အဲ့ဒီပစ္စည်းအတိုက်အမြုံကိုစောင့်ရင်းနဲ့မွေဖြစ်နေတာအဲ့ဒီမွေကကြွက်ကလည်းအဲ့ဒီတိုင်းပဲတတိတေလို့ကြွက်ဖြစ်နေတာသူ့မှာလည်းပစ္စည်းတွေရှိဟုတ်လားအဲပြီးတော့ခုနတုန်းကကြက်တူကြီးကအဲ့ဒီမြေဘေးမှာပေါက်တဲ့လက်ပံပင်ကလဲပြီးတော့လေမိုးလာတဲ့အခါကျတော့ သူကလည်းပဲအခါမိုးရီတွေဆိုပြီးတော့မပြန်နိုင်ပဲနဲ့အဲ့ဒီတစ်တုံးပေါ်မှာပါလာကြတာပါလာတော့အဲ့ဒါဘုရားလောင်းကလူတန်ကြားကဲပါဆိုတဲ့အတန်ကြားတော့တစ်တုံးကိုရေကူးပြီးတော့ကဲတာပေါ့ဆွဲလာပြီးတော့အနာရောက်တော့မှမွေရောကြွက်ရောပါလာမှန်တိတိတဲ့အခါကျတော့ဘုရားလောင်းကအကုန်လုံးကိုနော်သူ့ရဲ့သင်္ကန်းကြောင်းလေးတွေခေါ်သွားတဲ့အခါမိဖို့လေးဖို့တော့ပြုစုတာပေါ့သူတို့ကပင်ပန်းနေပြီလေအကုန်လုံးအေးပတ်တော့မယ်ဟုတ်လားအဲ့ဒါကိုဘုရားလောင်းက လူကတော့အာကြီးတယ်တည်တည်ချာကြည့်လိုက်တဲ့အခါကျတော့သူကရုပ်တရက်ဒုက္ခရောက်เสียမှရှိဘူးဒီမွေလေးနဲ့ဒီကြွက်နဲ့ငှက်လေးတွေဟာအရန်ပင်ပန်းနေပြီအဲ့တော့သူတို့ကိုအရင်မီးဖို့လေးနာအလွန်လို့သူတို့ကိုပဲအရင်ပြုစုတာအဲ့တော့ဟိုမင်းသားကတော့ရန်ညိုးဖွဲ့တယ်တဲ့မသူ့အသက်ကယ်တာကိုမစင်တာဘူး तू ကမကောင်းတာကိုပဲမြင်တာ तू ကငါလူဖြစ်တဲ့လူကိုဂယုမဆိုင်ဖဲနဲ့တလိษံတွေကိုပိုးပြီးတော့ဂယုဆိုင်နေတယ်ပေါ့နော်တကယ်ဆိုရင်သူ့အသက်ကိုကယ်ခဲ့တာ ။ तू ကဗာဒီတိဆန်လေးတွေပါဝိုင်းပြီးတော့ယသိနဲ့ပြုစုရမှာဒါပေမဲ့ तू ကသူ့ကိုဂယုမဆိုင်တာကိုပဲ तू မြင်တယ်။အဲ့လိုပဲပင်ကိုစိတ်ဓာတ်ရဲ့အပေါ်မှာမူတည်ပြီးတော့အမြင်တွေကအမျိုးမျိုးနော်။မြင်မယ်ဆိုရင်လည်းဟုတ်တော့ဟုတ်တယ်မြင်စရာတော့ရှိတယ်။ဒါပေမဲ့အဲ့ဒီလိုမမြင်သင့်ဘူးလေ။ဟုတ်လား။အဲ့အဲ့လိုမြင်ပြီးတော့ तू ကရန်ညှိုးဖွဲ့။ရန်ညှိုးဖွဲ့တဲ့အခါကျတော့ဘာမှမပြောဘူး။အဲ့ဒါနဲ့သူတို့အကုန်လုံး၃-၄ရက်လောက်နေပြီးတက်တာပြီးနနေကောင်းပြီးပြန်ကြတော့မယ်ဆိုတဲ့အခါကျတော့ ဟိုကြွက်ကလည်းပဲပြောတယ်တဲ့သူ့မှာဥစ္စာတွေရှိတယ်အဲ့ဒါရသေးကြီးလူကျင်တဲ့အချိန်မှာလာယူလဲပါပေးပါမယ်ပေါ့ကျေးဇူးဆက်ပါမယ်မွေရလည်းအဲ့လိုပဲကျေးဇူးဆက်ပါမယ်လို့ပြောတယ်ကျေးသားကတော့သူ့မှာအဲ့လိုဥစ္စာပစ္စည်းတော့မရှိဘူးဒါပေမဲ့သူတလေးစပနံတွေစုထားရှိတယ်အဲ့ဒါစားနပ်ရိတ်ခါလုံရင်လိုက်ခဲ့ပါလို့ပြောတယ်တဲ့အဲ့ဒါနဲ့ဟိုမင်းသားကလည်းဝတရားကြီးပြောရတာပေါ့อืมရသေးကြီးကျုပ်ကလည်းဘင်းရင်သားပါအဲ့လိုအခက်အခဲရှိလို့ရှင်ဘာသာနဲ့တီရောက်ရင်ဝင်ခဲ့လို့ရပါတယ် အဲအဲ့ဒါနဲ့ရသေးရဟုတ်ပြီယူပြီးတော့နောက်နေနေကာလကြာလာတဲ့အခါကျတော့သူကလည်းမင်းသားလည်းပြန်သွားပြီးတော့ဘယင်ဖြစ်ပြီနော်အဲ့ဒါကာလကြာလာတဲ့အခါကျတော့သူစုံစမ်းမယ်ယူပြီးတော့ကြွက်စီကိုသွားတယ်တဲ့ကြွက်ရည်လို့ခေါ်လိုက်တယ်ဟိုကလည်းကြွက်လို့သာခေါ်လိုက်ပေါ့ဘယ်နာလေးမှဆိုသွားခေါ်တော့ထွက်လာထွက်လာပြီးတော့ငါဥစ္စာပစ္စည်းလို့လို့ဆိုတာဟာအဲ့ဒါတွေကိုပြတကယ်ပဲဂရိတီတယ်ပေါ့နော်အေးအခုတော့မလိုသေးဘူးကွာနောက်လိုတော့ငါပြောမယ်ဆိုထွက်သွားမွေသေးလည်းအဲ့လိုစုံစမ်းတယ်မွေကလည်းအဟုတ်ပေးတယ် အဲจิตတွေဒီတော့လဲจิตတွေရလဲပေးတယ်အင်းအဲ့လိုဆိုရင်တော့လူတယောက်ပဲစမ်းဖို့ကြံတော့တယ်ပေါ့နော်အဲ့ဒါနဲ့ဗာဒနတိယူပြီကိုသွားတယ်တိုက်တိုက်ဆိုင်ဆိုင်ဘယင်ကဆင်စည်းပြီးတော့ထွက်လာတယ်နဲ့တွေ့တွေ့တဲ့အခါကျတော့ဒီဘယင်ကမှတ်မိဒီမင်းသားဟာကြည်တန်းရသေးကောက်ဟောသူစိတ်ထဲကအဲ့လိုမကျေနပ်နေတာဟိုငါဒီမှာငါကျေးဇူးကိုအမိပြုပြီးတော့ငါဒီကိုတသက်လုံးစိမ့်နဲ့စားဖို့လို့လာတာအဲ့တော့ဒင်းကဒီအကြောင်းတွေကိုမပြောသေးခင်မှာသူ့ကိုငါအရင်တတ်မှဖြစ်မယ်ပေါ့နော်သူများပြောပြီးသွားလို့ရှင်မလွယ်ဘူးပေါ့ အဲ့ဒါနဲ့မင်းချင်းတွေကိုအကုန်မိန်ပေးတယ်အဲ့ဒီရသေးဟာကောင်းတဲ့ရသေးမဟုတ်ဘူးမြန်မြန်ဖမ်းငတ်ပြီးတော့တခါလဲကျိုးနဲ့တုတ်ပြီးတော့ဒီလမ်းစုံလမ်းကွာရောက်တိုင်းချိန်နဲ့ရိုက်ပြီးတော့နော်သူ့ကိုကောင်းဖြတ်ပြီးတော့တတ်ဆိုတော့အမိန်ပေးတယ်နော်ဗရေသေးရခဲ့ဆိုတော့ဒါခိုင်းတဲ့အတိုင်းလုံမှာပေါ့နော်အဲ့ဒါနဲ့ပြင်ရဲ့မင်းချင်းတွေဟာရဲဆက်ဆက်ရိုက်ကြတာပေါ့ရောက်ကြတဲ့ခါတော့ရသေးဟာဒီပြင်ဘာမှသူ့နှုတ်ကငိုတာလည်းမရှိဘူးပြောတာလည်းမရှိဘူးသူကဂါထာတစ်ပုဒ်ပဲအမြဲရွတ်နေတယ်ဟုတ်လားအဲ့ဒီဂါထာလေးက သစ္ဆံကိရေဝမဟံသူနရာဧကိစီယဣဒံကဋ္ဌံနိဗ္ဗလံဝိတံတေယောနတွေဝကိစီယောနရောတဲ့နော်သစ္ဆံကိရဆိုတဲ့ဒီစကားလေးကိုအမိပြုတော့သစ္ဆံကိရဇတ်လို့ဒီဇတ်တော်လေးပေးတာသစ္ဆံကိရဆိုတာအဲအဲ့ဒါအမှန်ဖြစ်တဲ့ဆိုတဲ့အဓိပ္ပာယ်လေးကိုပြောတာနော်ကဋ္ဌံမြင့်၌မျောနေသောတစ်တုံးကိုနိဗ္ဗလဝိတံနော်ဆယ်တင်ကြီးသည်တေရောမြတ်ဤဧကိစီယောအချို့သောနရောအဆွေခမွန်းပြင်မာတတ်သောယောက်ျားယုတ်တို့ကို နဥတ္တရိယာစေတင်ချင်းဒီနောဒေဝတေယောမမြတ်တိတာဒီအမြစ်ထဲမှာမျောနေတယ်ထင်းတုံးကိုဆရာတာအမျက်ရှိတယ်ထင်းဆိုင်ရမီးဆိုင်ရနော်ရုံမာတဲ့လူကိုကျေစုပြုရတာမမြတ်ဘူးအရှုံးတယ်ပေါ့နော်ထင်းတုံးဆရာတာမြတ်တယ်လူရုပ်ဆရာအကယ်ရတာမမြတ်ဘူးတဲ့အေဝံဤသို့ဣဒာဤလောက၌နဝရမာနာဆိုကုန်သောဧကိစီယအချုပ်ကုန်သောနတော်နရာပညာရှိတို့သည်တစ္ဆန်မှန်သောစကားကို အဟံတုကိတာဆိုကုန်တဲ့ဒါရှိတုန်းကပြောတဲ့စကားပေါ့နော်ဘုံဘုံတို့ဗမာစကားမှလည်းရှိတယ်မဟုတ်လားနေရွက်တုံနဲ့ခြေနဲ့ချောင်းမကယ်ကောင်းတဲ့ဘယ်သူ့ကိုပြောတာတော့နေရွက်တုံနဲ့ခြေနဲ့ချောင်းဆိုတာလူပြောတာပေါ့ဟုတ်လားအဲဒါကျေးဇူးပြုကြမဲ့လူတွေလည်းစဉ်းစားကြရတော့ရှိတာပါစောတော့လည်းပြောอยู่တဲ့မြင်းစည်းကြီးဇက်ထဲမှာရုံမာတဲ့လူတွေပုံမှာများစွာပြုထားတဲ့ကျေးဇူးတရားတွေဟာပျောက်သွားတယ်ပျက်စီးသွားတယ်ကောင်းတဲ့လူပုံမှာပြုထားတဲ့အနှဲငယ်များသောကျေးဇူးဟာကြီးပွားလာတယ်လို့ပြောတယ်ဟုတ်လား အဲ့တော့ကိုပြုတ်လိုက်တဲ့ကျေးဇူးတရားဟာအပြုတ်ခံရတဲ့လူပေါ်မှာမူတည်ပြီးတော့ပျောက်သွားမှာလားကြီးပွားလာမှာလားဆိုတာလည်းရှိသေးတာ။အိုးဟုတ်လား။အဲ့ဒါလို့ဂတိကာထာကြီးခဏခဏရွတ်နေတဲ့အခါကျတော့မင်းကြီးတွေကဒီရတိမှာလျှော်ဝှက်ချက်ရှိပုံရတယ်။မေးကြတာပေါ့။မေးတော့မှသူကဒီလိုဒီကြောင်းပဲဒီမင်းသားပွားတော့ तू ကယ်ခဲ့တာပေါ့နော်အသက်ကို။အခုအဲ့ဒါကိုငါ့ကိုဘလို့ရန်ညိုးနဲ့လှုပ်လဲမသိဘူး။အဲ့ကြတော့ဒီတိုင်းသူပြည်သားတွေကလည်းပဲ ဒီမင်းရဲ့ပုံမှာကြမ်းတမ်းနေတဲ့အခါကျတော့အမုံရင်းခံစိတ်ကလည်းရှိနေတာဆိုတော့အဲ့ဒါဝိုင်းပြီးတော့လူတွေရဲ့တည်င်းတွေအကုန်ပြန့်သွားပြီးတော့တခါလေဒီရှင်မင်းကိုဝိုင်းတက်ကြတာဝိုင်းတက်ပြီးတော့ဒီရတိကိုမင်းမြောက်ကြတယ်ဆိုပြီးတော့ဇက်တော်ကအဲ့လိုလေးသွားတာအဲ့ဒါဘုရားလုံးကဘယင်ဖြစ်တဲ့အခါကျတော့စောတော်ကကြွက်ရဲ့မွေရဲ့ကြေးသားရဲ့ကိုသွားတယ်တဲ့သွားပြီးတော့ငါဥစ္စာလိုတယ်ဆိုဟိုကလည်းအကုန်ပေးတယ်အဲဥစ္စာတွေပါအဲ့ကြွက်တွေရောမွေတွေရောယူလာယူလာပြီးတော့ အဲ့ဒါသူတို့ကိုရွှေအိမ်လေးဆောက်ပေးတယ်ကြွက်ဖို့အကြွက်ဖို့ဖန်ကူလေးဆောက်ပေးတယ်တဲ့မွေဖို့တော့ရွှေအိမ်လေးဆောက်ပေးတယ်ဆောက်ပေးပြီးတော့သူတို့အကောင်းစားလေးတွေကျွေးတယ်သူတို့ပစ္စည်းကသူတို့မှသုံးမှမရပဲဟိုဟုတ်လားအဲ့ဒါကြက်တူရေးလေးလည်းကောင်းကောင်းမွန်မွန်လေးမွေးထားတယ်ဆိုပြီးတော့အဲ့ဒါသစ္ဆန်ကိရာဇတ်တယ်ဟုတ်လားဒါကြောင့်ဂျေဇုစပ်ပြီးတော့ပြုမဲ့လူတွေဟာလောကမှာဂျေဇုသိတဲ့လူနဲ့မသိတဲ့လူဟာမသိတဲ့လူဟာများတာဆိုတဲ့နော်နိယာမလေးကိုတော့အရင်လက်ဥဘာလို့ထားဖို့လို့တော့သဘောပေါက်ထားဖို့လို့လေ ပြီးတော့ဘာလုပ်ရမလို့ပြုတ်ရမှာပဲပြန်ပြီးတော့မတိတိဖြစ်စေတိတိဖြစ်စေပြုတ်ရမှာဘုန်းတော်ဆိုကြပါစို့လာမင်းကြီးနဲ့သူတော်ကောင်းတွေဥမာပေးကြတာရှိတယ်။လာမင်းကြီးထိန်ထိန်သားနေတယ်။ငါကောင်းတဲ့လူပေါ်မှာပဲအယောင်ပေးမယ်ကွာရုပ်တဲ့လူပေါ်မှာတော့အယောင်မပေးပါဘူးလို့သူ့မှာအဲ့ဒါလိုမျက်နှာလိုက်တာရှိလား။အဲ့ဒီသဘောမျိုးကိုကိုကသဘောထားရမှာပေါ့နော်။အဲ့တော့ကိုကပြန်ပြီးတော့ရလိုတဲ့စိတ်နဲ့ကျေးဇူးပြုတာမဟုတ်ပါဘူး။လောကရဲ့လိုအပ်ချက်ကိုဖြည့်ဆည်းမယ်ဆိုတဲ့မွန်မြတ်တဲ့စိတ်နဲ့ကျေးဇူးပြုနိုင်ရင်တော့အကောင်းဆုံးပဲ။ အဲ့ဒါဆိုရင်တစ်ချိန်မှာဂျေဇုကမ်းခဲ့မယ်ဆိုရင်လည်းပဲဘာမှခံစားနိုင်ခံစားရစရာအကြောင်းမရှိဘူးသူဂျေဇုကမ်းသလားဂျေဇုသိသလားဆိုတာတောင်ကိုကတွေးမိမှာမဟုတ်ဘူးကိုယ့်ရဲ့အရင်လက်ဦးဂျေဇုပြုခဲ့တာကိုကစားကောင်းမှုကြီးဖြစ်နေပြီလေဟုတ်တယ်မဟုတ်လားအင်းအဲ့ဒါလို့ဆိုရင်ဘုံဘုံတို့ဆက်ပြီးတော့ပြောရင်တာလေးကနော်ဂျေဇုသိတတ်တာဂျေဇုကိုထုတ်ဖော်ပြောနိုင်တာဂျေဇုကိုဆက်နိုင်တာအလွန်ကြီးမားတဲ့မင်္ဂလာဆိုလို့ရှိရင်ဂျေဇုကိုအတိမတ်မပြုတ်ဘူး ဂျေဇုကိုထုတ်ဖို့ပြောဖို့ဝင်လေးတယ်ဂျေဇုကိုဆက်နိုင်တဲ့အနေအထားရှိရနဲ့ဘာတုံ့ပြန်မှုမှမပြုဘူးဆိုလို့ရှိရင်တော့ဒါအမင်္ဂလာကြီးဖြစ်သွားပြီလို့ဆိုရမယ်ဟုတ်တယ်မဟုတ်လားအကျိုးမဲ့မှာနော်အဲ့ဒါဆိုရင်ဂျေဇုကမ်းမယ်ဆိုရင်တော့ပိုးဆိုးမှာပေါ့ဟုတ်လားဂျေဇုကိုမသိဘူးထုတ်ဖို့မပြောဘူးဆိုရင်တော့အကျိုးမဲ့နိုင်တယ်အဲ့ဒါဘုံဘုံတို့စမ်းကြဲတဲ့အကြောင်းအရာလေးတစ်ခုဇတ်တော်ထဲမှာတွေ့ရတာရှိတယ်။အော် လူလင်တယောက်ကတီတာမမောက္ခဆရာကြီးဒီမှာပညာသင်တယ်အဲ့လိုပညာသင်တော့လမ်းမှာပညာဆုံးလို့ပြန်လာတဲ့အခါလမ်းမှာဒွန်စန္ဒာပေါ့နော်အမျိုးရုပ်တဲ့အမျိုးအနွယ်တစ်ခုနဲ့တွေ့တဲ့အခါမှာစမ်းကြဲတဲ့ပညာရက်တစ်ခုကိုသူတွေ့တယ်အဲ့ဒါဘာလဲဆိုတော့တရက်ပင်မောမော့ကြည့်ပြီးတော့မန္တန်ရွတ်တာ အသေးသေးတွေဟာတောက်လျှောက်တခါတည်းတီးလာတဲ့ဟာအကင်းလေးရနဲ့နှုတ်ရင့်ပြီးတော့ဝါဝင်းပြီးတော့ကြွေးကြလာတဲ့အထိမျက်စိရှိတယ်အဲ့လိုဖြစ်တယ်။အာဆန်းလိုက်တာပေါ့နော်။အဲ့ဒါနဲ့ဒီမန္တန်ကိုသူ့ကိုသင်ပေးပါပေါ့နော်။အဲ့တော့ဒွန်းစန္ဒာကြီးကပြောတယ်တဲ့ငါမန္တန်သင်ပေးဖို့မင်းကိုဝင်မလေးဘူးပေါ့နော်။ဒါပေမဲ့ငါဒွန်းစန္ဒာမျိုးနွယ်ဖြစ်တယ်။အဲ့ဒါမင်းဒီမန္တန်ဘယ်ရရလဲလို့တစုံတစ်ယောက်ကမေးလို့ရှိရင် တွန်ဆန္ဒမျိုးနွယ်တီကသင်ခဲ့တာလို့မင်းအမှန်တိုင်းပြောမှမန္တန်ကတီမှာတွန်ဆန္ဒရဲ့တပည့်ပါလို့မင်းပြောရမှရှက်လို့မင်းလိန်ပြောမယ်ဆိုရင်တော့ဒီမန္တန်ပျောက်သွားမှာပဲလို့ပြောတယ်အဲ့တော့မင်းတွန်ဆန္ဒတပည့်လို့မင်းခံရသလားပေါ့အဲ့ဒါမင်းအရင်စဉ်းစားပါပညာကိုရကျင်တယ်ဆိုလို့ရှိရင်တော့အမျိုးယုတ်တိမြတ်တိမစင်သားဘူးဒါပေမဲ့ချို့ကြတော့လေခေတ်ကာလအနေထားဒေတာအနေထားပေါ်မူတည်ပြီးတော့ဒီအမျိုးယုတ်အမျိုးမြတ်ကိုအလွန်အလေးထားကြတဲ့ နော်ကာလတွေဒေတာတွေရှိခဲ့ဘူးတာရှိနေတာဒါလည်းစဉ်းစားပြီးဖို့လိုတယ်ဟုတ်လားအဲ့တော့ तू ရကျင်တဲ့အခါကျတော့ကိုင်းကျွန်တော်လိမ့်ပြီးတော့မပြောပါဘူးဒွန်ဆန္ဒတပည့်လို့ဩအထင်ခံနိုင်ပါတယ်ဆိုတော့သင်တယ်အမန္တန်သင်တော့တက်ရောတက်တဲ့ခါတော့အဲ့ဒီမန္တန်ကို तू ပြဆိုင်နေတယ် तू စီးပွားဖြစ်တယ်ဆိုကြပါစို့နောက်တော့ဘင်းရင်နန်းတော်ဒီဒီသတင်းပေါက်ကြားပြီးတော့အဲ့ဒါဘင်းကြီးကို तू မန္တန်ရွတ်ပြတယ် ပြုတ်ပြတော့အသေးသေးတွေတီးတာဟာအစင်းတွေကိုပြေးလို့အဲ့ဒါနဲ့သူ့စုတွေလက်တွေရအဲ့ဒါနောက်တစ်ချိန်ဘယင်ကြီးကတည်သေးစားခြင်းနဲ့သူ့ကိုရွတ်ခိုင်းတာပေါ့အဲ့ဒီနေ့ရောက်တဲ့အခါကျတော့ဒီလောက်ဆန်းနဲ့နော်ဒီမန္တန်ဒီအတက်ပညာမင်းဘယ်ကတင်ခဲ့တုံးလို့မေးတော့ပြောရမှာရှက်သွားပြီငါလည်းပဲအချိန်ချင်းဖန်ဖန်ရွတ်ပြီးတော့ဒါကြီးကိုကျွမ်းကျင်နေတော့တာဘယ်နည်းနဲ့မှမေ့စရာအကြောင်းမရှိဘူးပေါ့နော်အဲ့တော့ဟိုဒွန်ဆန္ဒကအလကားငါ့ကို တမားကုံပြကျင်တာနဲ့ရှောက်ပြောတာဖြစ်လောက်တယ်ပေါ့နော်အဲ့ဒါနဲ့ तू ဟာပေးတဲ့ဂတိကိုလည်းဖြတ်တာပေါ့ဟုတ်လားအဲ့ဒါနဲ့တိတာပမောခဆရာကြီးတွေကသင်လာတာပါလို့ပြောလိုက်တာအဲ့လိုလဲပြောလိုက်ရောသူကောင်းထဲမှာအဲ့ဒီမန္တန်မရှိတော့ဒါပေမဲ့ तू မရှိတော့ဘူးလို့မသိဘူးအဲ့ဒါနောက်တစ်ချိန်ဘရင်ကြီးကကိုင်းတယ်ဟာတေအသီးစားခြင်းပြီဆိုကြုတ်ခိုင်းတော့မန္တန်ကထွက်မလာတော့အစဖို့လို့မရတော့အဲ့ဒါနဲ့ तू ကဒါလည်းသူ့ရဲ့အမားကို तू ကဝန်မခံသေးဘူး အဝိလေကြောင့်မလုံနေတဲ့ခါကျမင်းဘလို့ဖြစ်တာတော့ဆိုတော့အာနှက်ခတ်နဲ့မကိုက်ညီသေးလို့ဆိုတော့ဘင်းကြီးကမယုံဘူးမင်းငါထူချတယ်လို့ထင်တယ်ပေါ့အမေအမှန်တိုင်းပြောပါဆိုတော့မှဒေါ်စန္ဒာတွေကသင်ခဲ့တာနော်လိန်ညာခဲ့လို့မန္တန်ပြောက်ရတဲ့အကြောင်းကိုသူမျက်ရည်လေရွဲနဲ့ပြောပြတော့မှဘင်းကြီးကမင်းဟာလူယုံမာပဲပေါ့နော်ကို့ဆရာသမားရဲ့ဂုံနော်ကို့ဆရာကိုဆရာလို့အတိမတ်မပြုတ်နိုင်တာဟာမင်းဒါယုံညံ့မှုပဲပေါ့နော်အဲ့ဒါနဲ့နန်းတော်ကနေပြီးတော့နှင်ထုတ်ပလိုက်တာပေါ့အဲ့ဒါဘုံဘုံတို့အမ်ပါဇက်ဆိုပြီးတော့ရှိတယ် ဟုတ်လားအင်းဒါပါလဲဆိုတော့စမ်းကြယ်တယ်လို့ဆိုနိုင်တယ်ပေါ့ဟုတ်လားအဲပြီးတော့နောက်တစ်ခုစဉ်းစားရရှိတာဘုန်းဘုန်းတို့ကိုပုံမှာပြုတ်ထားတဲ့ကျေးဇူးတရားကြီးရင်ကြီးသလောက်နော်အဲ့ဒီကျေးဇူးကိုကိုကမ်းတဲ့အခါမျိုးမှာနော်ထိခိုက်မှုတွေအကြီးကြီးရှိနိုင်တယ်ဆိုတဲ့အမြင်လဲရှိဖို့လုံးမယ်ဟုတ်လားဟိုအပေါ်ယံကျေးဇူးတရားတွေကိုကိုကမသိဘူးမပြောမဆိုဘူးဆိုရင်ကိုပဲမင်္ဂလာကမဲ့နေပြီ ကိုဘဝမှာကြက်သေးလည်းရှိမယ်လို့ဘုံဘုံကမထင်ဘူးမရှိလူကြီးတွေပြောကြတယ်ရှိတယ်ဘုံကြီးလို့အသက်မရှိတော့အသက်ရှိလို့ဘုံကြီးဆိုတာမျိုးဖြစ်မှာပဲသူများဂျေဇုကိုမသိတဲ့လူတွေဟာလေဟုတ်လားအဲ့တော့ဂျေဇုကိုဘုံဘုံတို့ဟိုတီးဖို့နေနေသားသားကန်းတောင်ကန်းရတယ်ဆိုတဲ့အနေအထားမျိုးနဲ့ဘုံဘုံကရှင်းပြီးတော့ဒါလေးကိုတွေးကြည့်တာပါဂျေဇုကန်းတဲ့နေရာမှာ တာမန်ဂျေဇုရှင်တွေပေါ်မှာဂျေဇုကမ်းတာတယ်တကယ်ကိုစေရနာမြစ်တာနဲ့ကိုယ့်ပေါ်မှာကြီးမားတဲ့ဂျေဇုပြုခဲ့တဲ့ဂျေဇုရှင်ပေါ်မှာဂျေဇုကမ်းမယ်ဆိုလို့ရှိရင်ထွက်လာတဲ့အကျိုးရလက်ချင်းဟာအတူတူမဖြစ်နိုင်ဘူးပေါ့နော်ဆိုကြပါစို့မိဘပေါ်မှာဂျေဇုကမ်းမယ်ဆိုရင်တာမန်လူပေါ်မှာဂျေဇုကမ်းတာနဲ့တူနိုင်မလားမတူနိုင်ဘူးဘာဖြစ်လို့တော့ဂျေဇုချင်းမတူလို့ပေါ့ဟုတ်တယ်မဟုတ်လားအဲ့တော့ကိုယ့်ရဲ့ဂျေဇုရှင်ကိုလည်းပဲအနှိမ့်အမြင့်တွေဘုံဘုံတို့ မြင်တဲ့ရမယ်ပေါ့နော်ဘုစုကျေးဇူးကတော့ဘလောက်ထိရှိတယ်အဲ့မှာကြီး အကြီးမားဆုံးကျေးဇူးကဘာကျေးဇူးဖြစ်မလဲအကြီးမားဆုံးကျေးဇူးကတော့အတိညာဖြစ်အောင်အတိညာပေးတာအကြီးမားဆုံးကျေးဇူးပဲအဲကြောင့်ဘုံဘုံတို့ဘဝမှာ အကြီးဆုံးကျေးဇူးရှင်ဟာမြတ်စွာဘုရားပဲဟုတ်လားပြီးရင်ကိုယ့်အတိညာနေလောကရဲ့အကြောင်းဘဝရဲ့အကြောင်းနော်ချမ်းသာအကြောင်းဆင်းရဲအကြောင်းဒါတွေကိုချစ်ချစ်မြင့်မြင့်တဘာဝကြကြနော်ပေးခဲ့ကြတဲ့ နော်တန်ဃာတွေရှိမယ်ဟုတ်လားဒါပါတွေတော့တကယ်ကြီးမားတဲ့ကျေးဇူးရှင်တွေပေါ့ဟုတ်လားအဲကျေးဇူးရှင်ကကျေးဇူးရှင်ရဲ့ကျေးဇူးကကြီးရင်ကြီးသလောက်ကျေးဇူးကမ်းရင်ကမ်းရင်ကမ်းရင်အထိနာမယ်ဆိုတာကိုစဉ်းစားသိရင်လို့ပြောတာပါဟုတ်လားအဲ့ဒါဘုန်းတို့ဘယ်ဇက်တော်ကိုကြည့်ရင်သိနိုင်တော့နော်လူတိုင်းကြားဦးတယ်မဟာကပိဇက်ဆိုတာရှိတယ်နိအဲ့ဒီဇက်တော်ထဲမှာကျေးဇူးကအရန်ကြီးတဲ့ခါကျတော့အဲ့ဒီကျေးဇူးရှင်ပေါ်မှာပြုထားတဲ့အဲ အဲ့ဒီကျေးဇူးရှင်ကိုပြန်ပြီးတော့ကျေးဇူးကမ်းတဲ့အချိန်မှာဖြစ်လာတဲ့အကျိုးရလက်ကလည်းအလွန်ကြီးတယ်မြေတော်မျိုးသွားတာလေဟုတ်တယ်မဟုတ်လားဘုရားလောင်းမြောက်မင်းမဟာကပိစဆိုတာကြားဘူးတယ်မဟုတ်လားဟမ်2မိနစ်3မိနစ်လောက်လိပ်ပတ်လဲအောင်ပြောမယ်နော်ဘုံနာတရားကတယောက်ကနွားပြောက်ရှာရင်းနဲ့လေနွားပြောက်ရှာရင်းနဲ့နွားမတွေ့ပဲနဲ့မျက်စိလေသွားတာဟုတ်လားအဲ့ဒါနဲ့သူကတဲပင်တွေ့တော့တဲသီးခုစားရင်းနဲ့အဖျားထီတက်တဲ့အခါကျတော့အကိုင်းရကျိုးပြီးတော့ကြောက်ထဲကြရော ပြန်မတက်နိုင်တော့အဲ့ဒါနဲ့ကေပါကေပါအော်ရင်းနဲ့စာငတ်ရင်ကဖြစ်အဲ့နောက်ကြတော့ဖះလောင်းမြောက်ကသူ့ကိုကဲတာကဲကနီးမှာဘုံဘုံတို့ပါရမီ10ပါးထဲမှာတောင်ဟောတာပါသေးတယ်နော်ပါရမီ10ပါးလုံးဖြစ်အောင်လှုပ်သွားတာပေါ့ဒီလူကိုပို့ပြီးတော့သူကြောက်ပေါ်တက်မှာမတက်နိုင်လို့ရှိရင်ဒဏ်ရာရမှာဆိုလို့လူအလေးချိန်လောက်ရှိတဲ့ကြောက်တုံးကိုကြောပိုးပြီးတော့အရင်ခုံးကြည့်သေးတယ်သူကဟုတ်လား အဲ့ဒါခုံနိုင်ပြီဆိုတော့မှဒီလူကိုကြောပေါ်တင်ပြီးတော့ခုံတာအားလည်းကြီးတဲ့အခါကျတော့ခုံနိုင်သွားတယ်ကြောက်တုံးကိုလည်းခုံရတယ်သူ့ကိုလည်းပဲခုံရတယ်ဆိုတော့သူတော်တော်ပင်ပန်းသွားတဲ့အချိန်မှာသူ့ပုံပေါ်မှာခဏအနားယူပေးရစေဆိုတော့အဲ့ဒီအိတ်တဲ့အချိန်မှာဘာလို့တုံဒီကျေးဇူးရှင်ကိုကြောက်တုံးနဲ့ထူတတ်တာနော်ဒါနည်းနည်းနော်နော်ကျေးဇူးကမ်းမှုမဟုတ်ဘူးလေဟုတ်လားတကယ်ဆိုရင်ကိုယ့်ရဲ့အသက်သခင်ကျေးဇူးရှင်နော် ဘလို့စိတ်ထားမျိုးနဲ့လုံနိုင်တယ်လေဆိုဟုတ်တယ်မရှိဘူးလို့မထင်နဲ့လောကမှာတချို့အဲ့လိုယုံမာတဲ့လူတွေရှိတာပဲဘာမှထက်မတွက်တဲ့လူတွေပေါ့နော်။အိုရရင်ပြီးတော့သူကမြောက်သားစားကျင်တာပဲလေ။ဒီမြောက်ကတာမန်မြောက်မဟုတ်ဘူးသူ့အသက်ကြီးထားတဲ့မြောက်ပဲ။ဒီပြင်မြောက်ခေါင်းထူလို့တော့ဘာမှမဖြစ်ဘူးလေ။ဒီမြောက်ခေါင်းထူတဲ့အခါကျတော့သူဘာဖြစ်မလဲတော့ပြီးရင်မြေမျိုးမှာမြေမျိုးလာမှတောက်လျှောက်မမျိုးဘူးသူက။အဲ့တော့မြောက်ကြီးခေါင်းထူတဲ့အခါကျတော့မြောက်ကခေါင်းကွဲပြီးတော့သွေးတွေကျတော့မသေးဘူး။ သူကလည်းထမင်းကရင်ကဖြစ်နေတာကြာပြီးတော့အားမရှိဘဲနဲ့ထုတာဆိုတော့ကြက်ကောင်းမမိဘူးပေါ့နော်အဲ့ဒါမြောက်ကကြောက်အလန့်အားနဲ့တိပင်ပေါ်တက်ပြီးတော့သူ့ကိုဘယ်ကရန်သူကလှုပ်လဲမသိဘူးပေါ့နော်ငါဒီလူရဲ့ပေါင်ပေါ်အိတ်တယ်ဘယ်ရန်သူကလာငါလှုပ်တယ်လဲရှောက်ကြည့်တဲ့အခါဘယ်ရန်သူမှလည်းမထွေဘူးဟာဒီလူကလှုပ်တာပါလားအလွန်ကိုအံ့ဩသွားပါနော်လောကမှာဒီလိုလူရှိနေပဲကဟုတ်လားအဲ့ဒါသူကြည်နေမျက်ရည်တွေဝိုင်းနေတယ်မြောက်ကြီးကအံ့ဩလွန်းအားကြီးပြီးတော့မယုံနိုင်ဘူးပေါ့ဟုတ်လား အဲ့နဲ့အဲ့လူကလည်းငိုပြန်နေတဲ့အခုမှ तू ကကြောက်ထဲရပဲထွက်သေးတာတော်ရဲကမထွက်သေးဘူးလေတကယ်တမ်းက तू မျက်စိလဲနေတော့မရှိနေသေးတာဘယ်လို့မှ तू မထွက်နိုင်ဘူးတော်ရဲကအဲ့ဒါနဲ့ဘာလို့ငိုတော့ဆိုတော့တော်ရဲက तू မထွက်နိုင်ဘူးဆိုရင်အဲ့လိုဆိုရင်မင်းဟောငါပို့မဲ့ပို့ကတို့ထီရအောင်ပို့မယ်ဆိုတဲ့သဘောမျိုးပေါ့နော်ငါပြီးအောင်လုပ်မယ်ဆိုဒါပေမဲ့မင်းနဲ့ငါအတူတူတော့မသွားရဲတော့ဘူးငါအပေါ်ကနေပြီးတော့တစ်ပင်လျှောက်သွားမယ်ငါခေါင်းကကြတယ်သေးသွေးဆက်နောက်ကိုမင်းလိုက်ခဲ့ဘူးအဲ့ဒီ तू ကလှုပ်ပေးတာအဲ့ဒါနဲ့တောဆက်အဝထီရအောင်ပြတာ အဲဟိုဘက်ရွာတွေဘာတွေမြင်ရပြီဆိုတော့မှမြောက်ကြီးကတောထဲဝင်သွားအဲ့ဒါမြောက်ရဲ့လှည့်လိုက်ပြီးသူ့ကိုလည်းမမြင်တော့ဘူးမကြည့်တော့ဘူးဆိုတဲ့အစပြီးတော့အဲ့ဒီလူကဘာဖြစ်တုံးဆိုတော့အနာတွေပေါက်လာတယ်မြေတော်လျှောက်မြို့တော်တျောက်သေးတာမဟုတ်ဘူးအနာတွေပေါက်အဲ့အနာတွေအကြီးတွေဖြစ်အာသွေးပုတ်တွေပြည်ပုတ်တွေထနောက်ရေငတ်ရေငတ်လို့အဲ့ဒီရေကန်ကိုသွားချတော့ရေတွေ့တယ်ဒါပေမဲ့ရေမဟုတ်တော့ဘူးအဲ့ဒါတွေကသွေးတွေဖြစ်နေတယ် ထူးထူးဆန်းဆန်းတွေဖြစ်ကုန်တာမဖြစ်သင့်တဲ့စိတ်တွေနဲ့မလုံတဲ့နာတွေကိုလုံတဲ့အခါကျတော့တကယ်အံ့ဩစရာတွေဖြစ်ကုန်တယ်ပေါ့နော်အဲ့ဒါနဲ့သူသူတွေလည်းတောက်မရအဲ့ဒါလူပြိတ္တာသဘောမျိုးဖြစ်တာသေလည်းမသေဘူးအဲ့ဒီအကြောင်းတွေကိုသူကိုယ်တိုင်ကဘယင်ကြီးကိုသူကလျှောက်တာနောက်ပိုင်း तू ကအဲ့လိုမသေးဘဲနဲ့သွားရင်လာရင်နဲ့နော်အဲ့ဒီဘယင်ရဲ့ဥယျာဏရောက်တဲ့အခါကျသူ့ကိုလူမတောင်မသိတော့ဘူးကြောက်စရာကြီးဖြစ်နေအဲ့ဒါဘယင်ကြီးကဒါလူလားပြိတ္တာလားဘာကောင်လဲပေါ့လူပါငကိုတော့ ဒီလိုပဲမလုတ်တင်တာကို तू လုတ်ခဲလို့ तू ဒီလိုဖြစ်တာမလုတ်တင်တာကိုလုတ်ခဲလို့အဲ့တော့သူ့ရဲ့ကျေးဇူးရှင်အပေါ်မှာပြင်မာတယ်ကျေးဇူးရှင်ကတာမန်ကျေးဇူးရှင်မဟုတ်ဘူးဖြစ်နေတယ်ဟုတ်လားအဲ့ဒီမှာအဲ့ဒါတွေကိုရှင်းပြရင်လည်းပြီးလဲပြီးရောတိတ်မကြဘူးမြေမျိုးသွားတယ်ဟုတ်လားအဲ့တော့ဒီဇက်တော်လေးကလူတိုင်းလိုကြားဖို့တယ်ဒါပေမဲ့ဘုံဘုံကဘလို့တွေးစီနေတာတုံးဆိုတော့အော်ကျေးဇူးကမ်းတာတောင်မှကျေးဇူးရှင်ရဲ့ကိုယ့်ပေါ်မှာကျေးဇူးအနေအများနော်လေးနက်မှုဒီအနိုင်အမြင့်ပေါ်မှာမူတည်ပြီးတော့ နော်ဂျေဇုကမ်းခြင်းကြောင့်ရလာမဲ့ဆိုးကျိုးတွေကလည်းကွာခြားတတ်သေးပါလားဆိုတာလေးကိုစဉ်းစားစေချင်တာပေါ့ဟုတ်လားပြီးတော့နောက်တစ်ခုဘုံဘုံတို့ဏိကုံးရုပ်ကလေးပြောရင်တာဒီဂျေဇုတရားနဲ့ပတ်သက်ပြီးတော့အချင်းကလည်းစေတော့မယ်နော်ဘုံဘုံတို့တွေဟာနော်ဘုံဘုံတို့တွေဟာဒီဂျေဇုနဲ့ပတ်သက်ပြီးတော့ဟိုနီးလို့ရှိရင်မမြင်တတ်တာတွေရှိတယ်ပြီးတော့ကိုနဲ့အမြဲနေနေလည်းပဲဒီကျေးဇူးကိုတိတိတလာမတွေးမိတာတွေရှိတယ် ဒါလည်းပဲသတိထားတဲ့အချက်ပေါ့နော်အဲ့တော့ကိုယ့်အပေါ်မှာကျေးဇူးရှိနေတာအဓိကဘယ်သူတွေလဲလို့မေးရင်ကိုယ်နဲ့အတူတူနေတဲ့လူတွေပဲဆိုကြပါစို့ဘုံဘုံဆိုလို့ရှိရင်ဒါမနဲ့လင်းလာလို့ရှိရင်အရန်သင့်ပေါ့နော်စားတယ်ဟာလက်ရှိနှိုက်စားလိုက်အောင်ဒါကျေးဇူးတရားတွေပဲလေတကယ်တမ်းကကိုယ့်ကိုယ်ဘာတွေရှိတယ်ပဲပြောပြောဒါကိုလုပ်ပေးမဲ့လူမရှိရင်ကိုယ်တိုင်ထားလုပ်ရမှာပဲလေဟုတ်လားကျေးဇူးတရားဆိုတာဒါအသေးစိတ်အကုန်လုံးတွေးကြည့်ပေါ့ ဟုတ်လားကိုဝတ်နေတဲ့အဝတ်ကိုစားနေတဲ့စားကိုနေနေတဲ့နေရာနောက်ဆုံးကိုမှစိတ်ချမ်းသာလက်ချမ်းသာနေနေရတယ်ဆိုတဲ့ဥစ္စာအကုန်လုံးပေါ့ဒါတွေဟာဟိုဘယ်သူမှတယောက်တည်းရှင်တန်လို့မရအဲ့တော့ကျေးဇူးခံကျေးဇူးသားဆိုတာဘယ်သူမှကျေးဇူးရှင်ကြီးရဲ့နေရာမှာကြီးအမြဲနေတာမဟုတ်ဘူးကျေးဇူးခံနေရာမှာလည်းနေနေတာအဲဆိုကြပါစို့ဘုံဘုံတို့နဲ့အမတို့နဲ့ဒါအတူတူနေကြတယ်ဟောဘုံဘုံကကျေးဇူးရှင်ကြီးအမတို့ကဘုံဘုံကျေးဇူးကိုပဲစားနေတဲ့လူလို့ဒီလိုပြောလို့မရဘူး တမျိုးစီပဲပေါ့နော်အမားတို့ကလည်းဂျေဇုရှင်ဖြစ်တယ်ဘုံဘုံကလည်းဂျေဇုသားဖြစ်တယ်ပေါ့ဒါကိုဘာလို့ဖို့လို့တော့မြင်ဖို့လိုတယ်ပေါ့အဲ့လိုမြင်မှသာလင်စိတ်ထဲမှာနုံညံ့မှုတိမ်မွေးမှုတယောက်ကိုတယောက်တန်ဖိုးထားမှုလေးစားမှုတယောက်စာတွေကဘာလို့နိုင်မလို့ရှိနိုင်မှာမင်္ဂလာတရားတွေကတစ်ခုနဲ့တစ်ခုဆက်ဆက်နေတာနော်ဂျေဇုကိုနားလည်သွားရင်တော့ကနိဝါဒတွေလည်းဖြစ်လာမှာပဲဟုတ်လားဂါရဝလေးစားမှုတွေလည်းဖြစ်လာမှာပဲဟုတ်လား ဒါမို့အကုန်လုံးဆက်ဆက်ပြီးတော့စဉ်းစားသိခြင်းတယ်ဒါကြောင့်နီးပြီးတော့မမြင်တာမျိုးလည်းမဖြစ်စေသင့်ဘူးဟုတ်လားအမြဲတမ်းတွေ့နေရလို့တန်ဖိုးမထားတာမျိုးလည်းမဖြစ်စေသင့်ဘူးပေါ့နော်အကုန်လုံးအေးစေးစေးစဉ်းစားလိုက်မယ်ဆိုရင်နော်နီးတဲ့နေရာမှာနေပြီးတော့ကျေးဇူးပြုနေကြတာအဝေးကြီးကနေကျေးဇူးပြုနေကြအများကြီးပဲကျေးဇူးရှင်တွေမှဟုတ်လားကျေးဇူးရှင်တွေကျေးဇူးရှင်တွေအများကြီးပဲဟုတ်လားအဲ့ဒါတွေကိုဘုံဘုံတို့ကတွေးမိမယ်စဉ်းစားမိမယ်ဆိုရင်နူးညံ့တဲ့စိတ်တိမ်မွေးတဲ့စိတ် နောက်ပြန်လဲကျေးဇူးပြုလိုတဲ့စိတ်မေတ္တာတွေကရုဏာတွေမုဒိတာတွေဥပေက္ခာတွေဟုတ်လားပြမဝိရတာတရားတွေအများကြီးဖြစ်နိုင်မို့လားဖြစ်နိုင်နော်ဒီကျေးဇူးတည်တဲ့စိတ်ကလေးကိုအခြေခံပြီးတော့နောက်ထပ်ဆင်ပွားဆင်ပွားကောင်းတဲ့အတွေ့ကောင်းတဲ့စိတ်ကောင်းတဲ့အပြောကောင်းတဲ့အပြုအမူအများကြီးဖြစ်သွားနိုင်တယ်အဲ့ဒါတွေကနေတဆင့်ကောင်းကျိုးတွေဆက်ပြီးတော့မရနိုင်ဘူးလားမင်္ဂလာတွေအဆက်ဆက်ပွားသွားတယ်ပေါ့နော်ကတိညုကတဝေဒီနော်ဒီမင်္ဂလာကိုကြောင်းပြီးတော့နောက်ထပ်မင်္ဂလာတွေအများကြီးဆက်ဆက်ဆက်ဆက်ပြီးတော့ ဖြစ်သွားနိုင်တယ်ဒါကြောင့်ဒီမင်္ဂလာလေးကိုအစအတော့ဒီပြမင်္ဂလာနဲ့อืมကာလီနာဓမ္မတပဏံနောက်နေ့မှာပြောမယ်မင်္ဂလာနဲ့ပေါင်းပြီးတော့ပြောမလို့ပါပဲအော်သူ့လည်းပဲနော်တတိတခြားလေးပြောစရာအလွန်ကောင်းပါလေဆိုပြီးပြောလိုက်တာနော်တဏှာကြီးတောင်ထိုးတော့မယ်နော်အေးအဲ့ဒါဘုန်းတို့ပြောခဲ့တာတွေအကုန်ပြန်ပြီးတော့နှိမ့်ချုပ်ကြည့်မယ်ဟုတ်လားနော်အမေကဒီနေ့တရားနာလို့တော်တော်ကောင်းနေတယ်တူတယ်ဟုတ်လားဟမ် အဲဒါကတင်ညုကတင်ညုတဆိုတာဘာတော့ကျေစုသိတာနော်တုံ့ပြန်နိုင်တဲ့အစွမ်းရှိရင်တုံ့ပြန်မှသာလည်းကျေစုသိရရောက်မယ်ကျေစုကိုထုတ်ပြောထုတ်ဖို့ပြောနိုင်ဖို့လည်းလိုမယ်ပေါ့နော်ကျေစုမသိတဲ့လူတွေဟာနော်ဒုစရိုက်တရားနဲ့ဒန်းတူကျေစုကံရင်ကျေစုမသိခြင်းကိုမြတ်စွာဘုရားဟောတာဒါဟုတ်လားဆောင်ယူပြီးတော့ချထားတဲ့ကဲ့သို့ငရဲဟိုတောင်ကြနိုင်တယ်လို့ပြောတာနော်ဒီကနေ့စပြောတာဟုတ်လားကျေစုသိတဲ့လူတွေကတော့ဆောင်ယူပြီးတော့ချထားတယ်လို့နတ်ပြည်ဟိုတောင်ရောက်နိုင်တယ်လို့ဟောတာဟုတ်လား ဒါကြောင့်ကျေးဇူးတည်တယ်ဆိုတာပညာရှိသူတော်ကောင်းတွေကျင့်သုံးကြတဲ့သူတော်ကောင်းလမ်းစဉ်ဖြစ်တယ်အဲ့ဒါကိုရှင်သာရိပုတ္တရာနဲ့ရာရပုံနာကြီးအကြောင်းကိုပြောတယ်ပြီးတော့ဗါတော့မြင်းစည်းကြီးဇတ်တော်ကိုပြောတယ်ဟုတ်လားပြီးတော့ဘုံဘုံတို့နော်ချင်းတယ်မင်းနဲ့မြေခွေးအကြောင်းလည်းပြောတယ်မြမသမိုင်းမှာထင်ရှားတဲ့ငခင်ညိုးတို့အကြောင်းလည်းပြောလိုက်သေးတယ်ဟုတ်လားအင်းကျေးဇူးပြုပြီးဆိုရင်ကျေးဇူးတည်တဲ့ပုံကိုယ်ကြီးတွေ့ရလိမ့်မယ်လို့မမျှော်လင့်နဲ့ဘယ်လိုဟာမျိုးပို့ပြီးတော့အတွေ့များမှာတော့ မသိတာမျိုးပိုများမှာဘာလို့ဆိုတော့ तू ကຢာခဲတယ်ဆိုမှတော့ရလွယ်တာတွေကပဲခဏခဏရနေမှာပေါ့ຢာခဲတဲ့ဟာတော့တစ်ခါတလေလောက်ရမှာပေါ့နော်အင်းအဲကျွန်တော်တို့ကျေးဇူးများတကယ်လို့ကမ်းတဲ့လူနဲ့တွေ့ရင်လည်းပဲအထူးဆန်းပလုံးနဲ့ပေါ့နော်ဒါလောကကြီးရဲ့သဘောလို့ဟုတ်လားအဲ့ဒါနဲ့ပတ်သက်တော့ဘုန်းမဘာပြောလိုက်တုံးຢာခဲတဲ့ပုံကိုနှစ်ယောက်ဟုတ်လားအစလက်ဦးကျေးဇူးပြုတဲ့လူရဲ့နော်ပြီးရင်ကျေးဇူးကိုတည်တဲ့လူရဲ့ဟုတ်လားအဲပြီးတော့မှတစ္ဆန်ကိရဇတ် နော်ဂျေစုကမ်းကြတဲ့လူတွေလောကမှာရှိတယ်ဆိုတော့ပြောတာဟုတ်လားထင်းတုံးကိုဆဲတင်ရတာကမြတ်သေးတယ်လူကိုကယ်ရတာမမြတ်ဘူးလို့ရှေ့တုန်းကတချို့လူတွေပြောတာမှန်တယ်ဆိုတဲ့ဇတ်တော်ပေါ့နော်อืมဂျေစုသိတာမင်္ဂလာဆိုရင်ဂျေစုမသိတာဟာအမင်္ဂလာဖြစ်တယ်အကျိုးမဲ့တွေများစွာ ဖြစ်စေတတ်တယ်နော်အမ်ဘတ်ဇတ်မှာမန္တန်ပြောက်သွားတာရှိရနော်မဟာကပိဇတ်မှာမြေမြူသည်အထိနော်ဂျေစုကမ်းခြင်းဟာ တုံ့ပြန်တတ်တယ်ဆိုတာလေးကိုစဉ်းစားရမယ်ပေါ့ဟုတ်လားအဲ့ဒါနဲ့ဆက်ဆက်ပြီးတော့နော်ကျေးဇူးတရားကိုနီးလို့မမြင်တာအမြဲမို့လို့တန်ဖိုးမထားတာမျိုးမဖြစ်စေသင့်ဘူးဆိုတာလေးကိုလည်းပြောလိုက်ပါတယ်ဟုတ်လားဒါကြောင့်ကျေးဇူးသိကြတယ်နော်ကျေးဇူးကိုထုတ်ဖော်ပြီးတော့ပြောဆိုနိုင်ကြတယ်နော်စွမ်းနိုင်တယ်ဆိုရင်ကျေးဇူးကိုပြန်ပြီးတော့ဆက်ကြတယ်တုံ့ပြန်နိုင်ကြတယ်နော်သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုန်းဘုန်းတို့ဆန္ဒပြုပြီးတော့ဒီကနေ့စ조사အထောက်အပ်သောဒါနသီလတမာတိပညာ ကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတက်တည်ကြောင့်ဖရာတပည့်တော်တို့သည်မညံဖုန်ညံမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း